မလေးခသုတ်ခေယဒီနေ့ကဒီညမှာငါစပြီးတော့ဟောရဲဝိညာသာပါဒအာရိဏနှင့်အာယမစရိယမုသာပိတုကရုကံအာဘိရိယနှင့်ထေရမိတ်သက်တာစင်တိုင်းကြ၍စသည်ဖြင့်44ပါးသော

ဒီနေ့ကပြီးပါလေဝိညာဉ်တခုပဲ44ပါးတဲ့ပထမဆုံးဘက်ဝိညာဉ်မြင်စေမှုဆိုတာပြီးသွားဒီနေ့ဝိညာဉ်ပြီးတော့ပါဒပါဒကမာနတိပါဒအဲ့ဒီအလုံးစုံမထည့်နိုင်တော့ပြီးရုံလေးပါဒတော့ထည့်တယ်ပါဏာတိပါဒဒါတွေကတော့လည်း ၅ပါးသီလတဲ့ဘာဝင်နေတာတွေကိုအများကနားလည်နိုင်တဲ့သကလုံးတွေပါပဲပါဏာတိပါဒပါဏာကဒီဝိတ္တိရေသောမုတ်သတ္တဝါအတိပါဒကနှင်းစွာကြစေပြီဒီဝိတ္တိရေအသက်ကိုနှင်းစွာကြစေပြီပြီးပြီးပါပဲဒီချိန်မရောက်ခဲနဲ့ နေခြင်းမရောက်မီအတွင်းဒီအောင်လို့ပြုလုပ်တာသတ်တယ်လို့ခေါ်ပါတယ်ဗမာကသတ်တယ်သတ်ချက်တယ်ဒီလိုသုံးပါတယ်အဲတော့ဘတ်တော်ရဲ့အသက်ကိုသတ်ခြင်းတဲ့ဘတ်တော်ကိုသတ်ခြင်းဘတ်တော်ရဲ့အသက်ကိုသတ်ခြင်းဒီစကားလုံးငါကအမှန်ကြီးရဲ့ပါပဲအဲဒီမှာမြတ်စွာဘုရား သံလေထပရိယေမှာလည်းဟောတယ်ပိရုပါဒပရိယေနဲ့လည်းဟောတယ်နောက်ပြီးတော့ပရိကမနာပရိယေနဲ့လည်းဟောတယ်ဥဒ္ဒံဘာကဥပရိပါကပရိယေနဲ့လည်းဟောတယ်ပရိနိဗ္ဗာန်ပရိယေနဲ့လည်းဟောတယ်အားလုံး၅ဝါရောက်အဲဒီ၅ဝါရအတိုင်းဒီမှာလည်းပဲ၅ဝါရအစဉ်တိုင်းဟောသွားတာပဲ ပရိပါဏာတိပါတိဘဝိတန္တိမယမေတာပါဏာတိပါတာပတိဝရတာဘဝိတာမာတိသံလေခောကရဏီယောပါဠိရရယူလို့ကောင်းတယ်နားထောင်လို့လည်းကောင်းတယ်ပရိပါဏာတိပါတိဘဝိတန္တိမယမေတာပါဏာတိပါတာပတိဝရတာဘဝိတာမာတိသံလေခောကရဏီ ပရိတဘာသောပုဂ္ဂိုလ်သည်ပရိသံလေခအကျင့်ကိုမကျင့်ကြသောသူတော်အားတို့သည်ဘာနာတိပါတိတတဝဤသက်ကိုရဲရဲဆဲဆဲတပြက်လေးရှိကြကုန်သည်ဘွေတန်းသည်ဖြစ်ကုန်လတံသံလေခအကျင့်မကျင့်နိုင်တဲ့ပုဂ္ဂိုလ်ကြီးလေသာခေါင်းပါတဲ့အကျင့်မကျင့်နိုင်တဲ့ပုဂ္ဂိုလ်တွေသူတော်ဘာရဲ့သက်ကိုရဲရဲဆဲဆဲတကြတယ်တဲ့ကိုယ်သက်ကြတော့ ဒီမှာတဲကြောက်ကြတယ်သတ္တဝါရင်သတ္တဝါရင်ကိုယ်တည်းမြန်သိကြောက်ကြတယ်သဗ္ဗေတသနိတံနတသဗ္ဗေပါယန္တိမေစုနောသဗ္ဗေလုံးစုံသောသတ္တဝါတို့သည်ဒါနတဘေရန်ကိုတသံဒီသိလာညကုန်၏ကိုယ်ပေါ်ကြလာမယ်ဘေရန်များသိကြောက်ကြတယ် သာဝေလုံးစုံသောတတ္တဝါတို့သည်မစ္ဆုနောအသေးခြင်းကိုဘာယံဒီကြောက်ကြကုန်၏တတ္တဝါရင်တတ္တဝါရင်ကြောက်ကြတယ်နာဝေမဲ့လို့ကြောက်တတ်တဲ့ဒေါသကျင်းနေတယ်နာဂာညာနာတော့နှုတ်ထားရအောင်မယ်လို့ဆိုပါတယ်ဒီဘုံရအားဖြင့်ပေါ့နာဂာညာနာကနည်းနည်းရှိတာပဲနာဂာညာနာပုဒ်တဲ့မဟုတ်တဲ့ပုဂ္ဂိုလ်တွေကပဲတတ္တဝါတွေကများနေတယ်တော့သတ်ပြီးအလုံးစုံလို့အဲဒါမျိုးဟောထားပါတယ် နာဂာယနာမဟုတ်တဲ့ပုဂ္ဂိုလ်တွေကြောက်ကြတယ်ကိုယ်ပေါ်ပြီးတာရောက်လာမှကြောက်ကြတယ်อืมဒီမှာကြောက်ကြတယ်သူတို့ဘာကြတော့နိုင်လို့ရှိရင်ပြင်းပြင်းစေကြသာချကြမာမညာရာခြင်းမရှိဘူးလောကရဲ့လောကလုံးကြောက်ပြီးတော့ကြီးတယ်လို့ရှိရင်နေရနေရစနေရတာဘုသတ္တဝါအမှန်တရားသေးမွားတဲ့သတ္တဝါလေးတွေသူ့နဲ့နည်းနည်းကြီးတဲ့ကောင်ကြီးကစားတယ် ဒီထဲမှာသတ္တဝါတွေမျိုးမျိုးရှိတယ်။နေပြီးတော့သေးမွားလေးတွေမျက်စိနဲ့မမြင်နေတော့သေးတာလေးတွေရှိတယ်။အဲဒီအားလေးတွေကိုဆိုတော့ကြီးကြီးသတ္တဝါတွေကစမျက်စိနဲ့မြင်နေလို့တဲ့သတ္တဝါသေးသေးတွေအဲဒီလိုကြီးတဲ့သတ္တဝါတွေကစတကောင်းတော့နေရနေရစားတာနောက်ဆုံးကျတော့ဝေလာငါးကြီးဆိုတာကြီးကြီးရှိတယ်။အဲဒါတွေပြည့်ပြည့်ငါးတွေအကုန်စားတာပဲသူက။အာကြီးသတ္တဝါတွေဘုံမဲ့မှာလည်းပဲဒီလိုပဲတကောင်းတကောင်းဒိဋ္ဌာန်နဲ့ဆိုင်မျက်မြင်ရ ကာတိကဆိုဉာဏ်မြညာကာတိကအချင်းချင်းတတ်နေတဲ့ကောင်းနေဉာဏ်မြညာဘက်ကအချင်းချင်းစနေတဲ့ကောင်းနေတတ်တော်ရင်များတော်ဖြင့်သူတော်ဘာအသက်အသားတွေကိုအဲကိုယ်ခန္ဓာဒီဆောက်ကြတာကိုသူတို့ဘာရင်စဖြတ်ပြီးကိုယ်ခန္ဓာတွေကာယဗလာပြောင်းတက်ကြည့်အောင်ဒီလိုလုပ်ပြီးတော့ဒေကြစဉ်းစားရင်တော်တော်ကို မတရားတဲ့သဘောတွေပဲလို့လား။ဒါပေမဲ့လို့ကိုယ်နဲ့ကြတော့သိကြောက်ကြတယ်သိရမယ်ဆိုရင်ရိုးရိုးသိရမှလည်းကြောက်တာပဲ။သူများတွေကပတ်လို့ချက်လို့သိရမယ်ဆိုရင်လည်းအဲ့ဒါပို့ပြီးတော့ကြောက်တယ်။အဲ့ဒါလည်းသူများကစားမယ်ဆိုရင်တော့သာကြောက်ရမှာပဲ။အဲကြားလို့ရှင်သေးလို့ရှိတဲ့နေရာဆိုရင်လူတွေ ကောင်းမေးဖို့ငူးညဆိုတော့ချင်းချင်းလာပြီးစပါမယ်လို့မနာကြောက်ရတယ်ကွာကောင်းကြီးကိုယ်ရဲ့ကြီးတဲ့ကောင်းကြီးတွေကမမွေကြီးတွေကလာမျိုးမယ်ပဲသိကြောက်ကြကောင်းတာပေါ့ကွာအဲဒီတော့ပါဠိထအကျင့်ကိုမကျင့်တဲ့ပုဂ္ဂိုလ်တွေကတော့ကိုညင်းစာနာခြင်းမရှိပဲနဲ့သူတို့ကအသက်တွေကျဲဆက်ဆက်ပတ်ဖြတ်ကြလိမ့်မယ်တရားမရှိတဲ့ပုဂ္ဂိုလ်တွေလို့ဆိုရမှာပေါ့တရားလည်းမဲ့ပုဂ္ဂိုလ်တွေလို့ဆိုရမှာပေါ့ မယမေတာပါဏိပါဒာပတိဝရတာဘဝိတာမာတိတံလေခောကရဏိယောဣတာဤသို့သောအရာဒါန၌ဣတာဤသို့သူတော်အသက်ကိုရဲဆက်ဆက်တတ်တယ်လေရှိသောလောကကြီးရဲ့၌မယငါတော်သည်ပါဏာတိပါဒာပတိဝရတာဘတ်တော်၏လက်ကိုတပ်ပြခြင်းမှကြည်ကြောင့်ကိုနိဘဝိတာမာသိကုံအာဤတိကြီးသောတံလေခောကိလေသာကိုခေါင်းမစေသောခြင်းကိုကရဏိယောသိခြင်းအာဤ နော်ငါတို့ကတော့ဘုရားတဲ့မတတ်ဘူးဘုရားတဲ့တတ်ခြင်းနည်းဥသောကိလေသာကိုပယ်မယ်ဒီကိလေသာခေါင်းမအောင်ကျင့်မယ်အဲဒီလိုနှလုံးသွင်းပြီးကျင့်ရမယ်ဣတိစိတ်တံဤသောစိတ်ကိုဥပါရိတာဗံဖြစ်စေအာယိမကျင့်နိုင်သေးတောင်မှသောသောကဒီလိုစိတ်ကူးလေးရှိရမယ်အဲဘုရားတဲ့တတ်ခြင်းမှာတို့ကျင့်ကြောင်းမယ်လို့ အဲဒီလိုစိတ်ကလေးဖြစ်စေရမယ်နဝရနောက်ပြီးတော့ပါဏာတိပါတိနောပုဂ္ဂလတပါဏာတိပါဒာဝေရမဏိပါဏာတိပါဒာဝေရမဏိဟောတိပရိက္ခမနာယပါဏာတိပါဒာ ဝေရမီဟောတိဥပိပါကယပါရတိပါဒဝေရမီဟောတိပြိနိဗ္ဗာနာယဒီသုံးပါးရပါဠိသွားကြည့်လို့ပါရတိပါတိနောတတဝါဤသက်ကိုရဲရဲစစ်စစ်ဗာပြလေရှိသောပုဂ္ဂလတာပုဂ္ဂိုလ်ဤမာဒီပါဒဝေရမဏိတတ္တဝေတတ္တတတ္တဝေတကောတတ္တခြင်းမှာအကျကြောင်းရင်သည်ပရိကမနာယအဆောင်သွေးရလို့ငါဟောသည်ဖြစ်ပေ၏ လိုအပ်ရင်လည်းကိုသတ်ဖြတ်တတ်တဲ့သဘောရှိနေတဲ့ပုဂ္ဂိုလ်ဟာကြောင်ရင်လို့ရှိရင်ကြောင်ကြလမ်းလေးရှိပါတယ်လမ်းကောင်းတဲ့လမ်းစိုးနှစ်ခုရှိရမှာလမ်းစိုးမသွားခြင်းလမ်းကောင်းကနေပြီးလိုက်သွားရုံပဲအဲ့ဒါလိုပဲဒီနည်းအားဖြင့်သမောစိတ်တို့ရေစိတ်တို့မှာအသင်းတဲ့မကောင်းတဲ့စိတ်နဲ့အသင်းတဲ့ကောင်းတဲ့စိတ်နှစ်ခုရှိရမှာ အပြင်းတယ်မကောင်းတဲ့စိတ်ကမသိရင်မတက်ရှင်လို့ရှိရင်ကောင်းတဲ့စိတ်ကပြင်းတဲ့ရုံပဲအဲ့ဒါလို့မာနိပါဒမငင်ကြောင်မဲနဲ့ဘုရားသက်ကိုသတ်ပြလေးရှိတယ်ပုဂ္ဂိုလ်မှာကြောင်ရင်လို့ရှိရင်ဘဒ္ဒဝါယသက်ကိုမသာဖဲနဲ့ကျင်းကြောင်မှုဟာကြောင်စရာလမ်းလေးပဲကြောင်ရင်ကြောင်နိုင်ပါလေအဲကိုကမကြောင်ရင်သာပါပဲကြောင်ရင်ကြောင်နိုင်တယ်ဘုရားကလမ်းကြား သွားနေတဲ့ပုဂ္ဂိုလ်လမ်းကလည်းကြိုက်တာမကောင်းတဲ့ကျွန့်ွက်တွေသူ့တွေအဲကလုတ်တွေမြားရတဲ့ညီးရင်လည်းညီးနေမယ်ဒါကသူသွားကျင်လို့သွားနေတာပဲလမ်းကောင်းကျွေ့တော့သွားလိုက်တယ်ဖြစ်တာလမ်းကောင်းကျွေ့အဲ့ဒါလိုပဲဘူးလူဝါတဲ့ကိုမသချင်းလူဝါတဲ့ကိုသချင်းမှသင်ကြောင်ရင်းဆိုတဲ့လမ်းလေးကကြောင်ကြာလေးအသင့်ရှိနေတာပါပဲအဲ့ဒါနဲ့ကြောင်လိုက်ယူမှာပဲနောက်တစ်ခုက မာနိပါဒဝေရမဏိပါတိပါဒမှာရှင်းကြောင်းခြင်းသည်ဥပရိပါကရာအထက်ဖို့လုံးကဟောတိဖြစ်၏အဲမာနိပါဒဘဝသက်သာခြင်းဆိုတာအောက်ခုကိုသက်ဆောင်တဲ့အကုသိုလ်တရားကိုအကုသိုလ်တရားနောင်နာကြတော့အကျိုးတွေလည်းပါပါတယ်အဲသူအာကြည့်နေလေအောက်ခုကိုဆွဲနေလေပဲအောက်တန်မြာဘဲတန်မြာမှာလဲနေလေပဲ ဘုရားတခြင်းကနေပြီးသူတစ်ပါးကိုသတ္တနာအချိန်မောင်းများစွာမိမိအသတ်ခံရတယ်။သမာဓိဝုဒ္ဓတခုထဲမှာပါတယ်။ယုဒမီတယောက်သိုးလေးသားမိတော့ဘဝတွေအရင်အတွက်နဲ့အများကြီးလိုက်ပြီးတော့အသတ်ခံရတယ်ဒီလိုအရည်ကြည့်ပါတယ်။မန္တန်ကြောက်ကြကောင်းတယ်ဘုရားသတ္တမတခြင်းနဲ့ပြန်ပြီးတော့အသားလိုက်ပြရတာကြီးအကျွေးတွေနဲ့တာမဟုတ်ဘူး။ကျွေးစားတာ။ဒီရမကထောင်းမကအများကြီးတည်းဖြစ်တတ်တယ်။ကြောက်ကြကောင်းတယ် အဲဒီတော့အာဟုတို့တရားကအာဟုဖို့ပဲတန်တရားဆွဲပြီးတော့မကောင်းကျိုးတွေပေးရသည်ကုသိုလ်တရားကအသက်ဖို့သူဝတိဘဝတွေပြည့်တင်ပြီးတော့ကောင်းကျိုးချမ်းသာတွေကိုပေးရသည်အသက်လမ်းတက်ကျင်လို့ရှိရင်အဲ့ဒီနဲ့တရားမှာဘူးအောက်လမ်းမကြိုက်ရင်လည်းအောက်လမ်းသွားအောက်ပဲအနေကျင်လည်းနေမစီတော့ကြာကျင်လည်းကြာပဲစီတော့ ဆင်းရဲခြင်းနဲ့ဆင်းရဲပဲပြီးတော့ဆိုလို့ရှိရင်တော့အဲဒီလားအတိုင်းလက်ရမှန်လို့မာနိပါဒလာလိုက်ရမဆင်းရဲခြင်းမူအောက်တမကြခြင်းမူထေတတက်ခြင်းနဲ့ဆိုလို့ရှိရင်မာနိပါဒကြည်ကြောင်ရမယ်ကြည်ကြောင်တာတက်ဖို့တက်ဖို့ပဲမျက်မှောက်မှာလည်းပဲထေတတက်ဆရာကြောင်းရှိတယ်မျက်မှောက်မှာမတက်နိုင်တော့မှနောင်တမရဘွားတရားတွေဖြစ်တယ်ခုဘွားမှာဘယ်လိုအောက်တအောက်တနောက်တကြနေနေမာနိပါဒဝရမိသူတို့ဘာတဲ့ကိုအချင်းမှကြည်ကြောင်တဲ့ကုသိုလ်တွေပြုထားတဲ့ပုဂ္ဂိုလ်တွေက နောက်တန်တရားဘဝတွေမှာဘဝကောင်းဘဝမြတ်ထက်တန်းကြီးအောက်တန်းမကြဘူးနောက်အကျိုးတွေပါပါလိမ့်မယ်ထက်တန်းနေတဲ့ကမရောအဲ့ဒါနဲ့အထက်တန်းတရားသို့တော့လောကမှာဘုရားကိုသတ်ပြပြီးတော့ကိုယ်ကအနိုင်ယူပြီးတော့တန်းတင်တဲ့ပုဂ္ဂိုလ်ကြီးကြရတာပေါ့လေဒါကတော့ဒါကတခဏအတက်တာတော့ကျန်သူအောင်ဆုံးကြ။ဟောဒီပါဏာတိပါဒမှာကျင်းဆောင်ပြီးတော့ထက်တန်းတက်တဲ့တဲ့နီးကတော့ကြာမကြဘူး။ ရှားလေကျက်လေကြာလေတက်လေမြင်တယ်မြင်သွားဖို့ပဲရှိတယ်အဲကြောင့်အတော်ရည်တဲ့သတ်ပြခြင်းမှကြည့်ချောင်းနဲ့မသတ်ပြမှုနဲ့တတန်တရားမယ်လို့ဒီဒေသနာချင်းပြပါတယ်အမှန်ကောင်းပါတယ်အခုငါးပါးသီလစောင့်တည်နေတဲ့ပုဂ္ဂိုလ်တွေဒီပါသီလပြောကြမပြုစေပါသီလပြောကြမပြုဒီပါဏိပါဒဝိသံဃာတွေတတန်တက်ခွေရတယ်ကြကြမဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေမနာကောင်းနေခြင်းနဲ့ အာန္တိပါဒဝေရတိပါန္တိပါဒမအကျင့်ညင်းသည်ပါန္တိပါဒဝေရတိပါန္တိပါဒမအကျင့်ညင်းသည်ပရိနိဗ္ဗာနာယကိလေသာမိသဝဉ္ဉင်းငြင်းငြင်းငါဟောတိဖြစ်ကိလေသာမိအပြီးတိုင်းငြင်းငြင်းငါဟောတိဖြစ်အဲပါဠိပါဒမှာဒီကြောင်လဲလို့ရှိရင်ပါဠိပါဒသူတော်ဘာအသက်ကိုပတ်တယ်မိတာငြိမ့်တော်တာပဲအဲဒီငြိမ့်ရင်လို့ရှိရင်အဲဒီငြင်းရမယ်ဒီငါးဝါးရပြပါတယ် အဲဒီ၅ပါးရဆောင်မှုကလေးကကျိုးစွာဆိုရတယ်ဆောင်မှုလေးဆိုပြီးတော့မှအဲအသေးလေးပြောတာပြောကြရတော့ညားတယ်ဘုန်းကြီးကတို့တို့ချုံပြီးတော့ဟောမလို့သိဘူးစဉ်းစားလိုက်တော့တို့တို့ချုံရင်သိနေရမှာကြာနောက်တော့ဖြစ်ကြရရများနေလို့လားအင်းတတ်နိုင်ဒီလိုပဲဟောရမှာသူများတွေကတတ်တတ်ကြမြင်နေရမှာ ငါရောကတော့ပါပြမှုကင်းစေမည်ကိလေသာပါစေတဲ့အကျင့်ကိုကျင့်မည်ဒီလိုစိတ်မျိုးကိုဖြစ်စေမည်ပါပြမှုကိုမတတ်မှုနဲ့ကြောင်လွယ်မည်မတတ်မှုနဲ့ဆင်တန်းတတ်မည် ပါပြမှုကိလေသာမိကိုမတမ်းမှုနဲ့ငြိမ့်တာမီအဲခုံမှုသာတော့နောက်ကြတာပါဠိပါဒပြီးတော့အာရိဏဝိန္ဒာပါဒအာရိဏနဲ့အာရိဏရဏအရိယသာရီကိုခုံမှုသာကြည့်တော့ဒီအနှစ်ခုနှုတ်လိုက်တော့44မှာ42ပါးကြာနေတာပါအဲဒီ42ပါးကြာတော့လဲ ဒီလိုဆိုရမှာပဲသုံဆိုနီးညွှန်းလာတယ်လားတော့တချို့လည်းဆိုရမှာမဟုတ်လေတချို့လည်းမဆိုနိုင်ပါဘူးဒါတွေဆိုနေပြဟောလို့ပြီးမှာမဟုတ်ဘူးနားလည်းယုံပဲပြတယ်ငါးဝါရရှိတယ်ဘယ်ဒီအောင်တဝါရတော့ဆိုရင်ဒီလေသာပါစေတဲ့အကျင့်ကိုကျင့်ပြီးအဲ့ဒီကြောင့်တဝါရဒီလိုစိတ်မျိုးကိုဖြစ်နေပြီလားဒီကိစ္စဒီ ငါတို့ကတော့ပတ်ပြမှုကျင်းစင်ပြီဆိုတဲ့အဲဒီလိုစိတ်မျိုးကိုဖြစ်စင်ပြီဒါကတော့နဝါဖြစ်တာပတ်ပြမှုကိုမတမှုနဲ့ကြောင်လွဲမည်ဒါကတော့ရသုံးပါလေမတမှုနဲ့စင်တန်တက်မည်သေးပါကြစင်တန်တက်ခြင်းလို့အဲဒါနဲ့တွေ့ရလောကမှာခုနကပြောခဲ့တဲ့လေဘုရားတွေသတ်ပြပြီးတော့အစင်တန်တက်တာတွေကဒါတွေကဒါပြင်မခံဘူး ခန္ဓာပါအဆုံးသဘောဝပါပဲတဘောတော်တယ်မခန္ဓာဘူးသူများသတ်ပြီးတော့တက်လို့ရှိရင်တော့ကြိုက်ကိုလည်းပဲကြာသွားတာပဲကိုလည်းတနည်းကြသူများသတ်ခံရဒုက္ခတွေဖြစ်တာတဲ့သူကအဲဒီတော့မသတ်မှုနဲ့ရှင်တဲ့တာကတော့ဖြင့်ဒါရေခံပါတဲ့တက်လက်တက်ပါတဲ့မြင်တယ်မြင်ပြီးတော့သွားတာပဲအဲဒါလေးဝါရသတ္တမုကိလေသာမိကိုမသတ်မှုနဲ့ငြိမ့်တတ်မည်ဘာကြောင့်မိကိုငြိမ့်တော့မိမိနဲ့ငြိမ့်လို့ပဲရမလဲ ရေနဲ့ငြိမ်းပါကြအဲ့ဒါလိုပဲအပြတ်မှုမတမ်းမှုနဲ့ငြိမ်းရမည်ဒီကနေ့ဆိုပြဟောတဲ့ဥပမာထဲမှာလဲဝတ်ထဲကျွန်းနေတဲ့ပုဂ္ဂိုလ်ကျွန်းနေတဲ့ပုဂ္ဂိုလ်ချင်းချင်းကဲလို့ဖြစ်ဘူးလေကုန်းပေါ်နေတဲ့ပုဂ္ဂိုလ်ကျန်နိုင်တယ်အဲ့ဒါလိုပဲဒီမှာဒီမှာကိလေသာမျိုးသာပြမှုကိလေသာမျိုးကိုငြိမ်းရည်လို့ရှိရင်မတမ်းမှုနဲ့ ဒီလိုငြိမ်းမှဖြစ်တယ်အဲဒီတော့ဒါလေးဒိဋ္ဌံပြုပြီးတော့ကျင့်သွားကြဖို့ပါပဲသံဃိခကိလေသာခေါင်းပါစေတဲ့ခြင်းကိလေသာပါစေဖြစ်မြေဥစ္စာပါဏိပါဒဝေရမဏိဆိုတော့၅ပါးသီလတည်းပါနေတာပဲဒီတော့စဉ်းစားကြရစီမာနိပါဒမှာဒီကြောင့်သာ၅ပါးသီလရှိသေးရှိက ဇာနေတောင်တန်လေခမဟုတ်ဘူးလို့မြတ်စွာဘုရားပယ်ပြီးဘယ်နဲ့ကြောင့်ဘာဏတိပါဒကြတော့တန်လေခလို့ဟောပါလိမ့်မလို့သစ္စာကြရှိတယ်သူကအသေးမရှိရင်ကျင်နာကြမကောင်းဘူးမကျင်နာကြကိုပြင့်နေတယ်လို့အတ္တရာမှာတော့ဖြေရတာလည်းပြင့်ပြင့်ရှိပါတယ်ဒါနဲ့ဘုရားဘဝလုံးနဲ့ဖြေရမှာလည်းဒါလည်းဖြေရတယ်သူကသဘောပေါက်ချင်မပေါက်ဘူးသူကဖြေတော့ဖြေတာပါ အဲဒီသံသမာဓိဆိုတာကသူကတော့ဝိသမနာပါအားတဲ့ကိလေသာကြွားစေုံမျှပဲတတ်သိရှိရဲ့သံသမာဓိရောက်နေတဲ့ပုဂ္ဂိုလ်တွေလည်းသူတို့ဘာသက်တာခြင်းမရှိပါဘူးသူတို့လည်းမတတ်ကြပါဘူးမတတ်မှလည်းသံသမာဓိရတယ်စနေလို့ရှိသံသမာဓိကြော့ကြပြည့်စည်ကုန်တော့မဖြစ်နိုင်ဘူးအဲတော့သူတို့လည်းပါဏိပါဒဝရမိဇာမယခင်ကတည်းက ပြုစွာသီလပြည့်စုံရတာပဲသီလပြည့်စုံပြီးမှဇာယဝါထုတ်ရတယ်တော့သူကပါဠိပါဒဝေရဏီပြည့်စုံပြီးသားတွေပဲသူပြည့်စုံပြီးသားတွေဆိုတော့သူမြတ်စွာဘုရားပါဠိပါဒဝေရဏီကိုတကသံလေခအကျင့်တော်ဟောကြတော့ဇာယတဲ့ပုဂ္ဂိုလ်ပြည့်စုံပြီးသားအကျင့်ပဲဒါအောက်တမ်းမကြပြီဘူးလားစဉ်းစားကြည့်ပြီးပါတယ်သူကလူအားဖြင့်စဉ်းစားတာမှာ စဉ်းစားပြီးတော့လည်းရှင်းအောင်လည်းရှင်းဦးမှမရှင်းပဲနဲ့နေရင်လည်းအဲ့ဒါခက်တာညစွာဘုရားကြီးရဲ့ချက်ကတော့ဒီလိုပါဇန်ကဇန်နေဆိုလို့ရှိရင်ဝိသမနာဘာအပြင်ကြွာယုံမြပဲနောက်ဇာဟုတ်ကုန်တဲ့အခါကျရင်ဒီပါဠိပါဒအကုသိုလ်ဉာဏ်ဖြစ်တာပဲဇာရနေုံနဲ့တရားတို့ရပြီတရားပေါက်ပြီးတော့ကျင်ပြီးတော့နေရင်နောက်တစ်နေ့တစ်ချိန်ကျတော့ဗာဏိပါဒတွေဖြစ်တယ် အခုလောလောဆယ်မှာသူခေတ်ကာလမှာမဟုတ်ဘူးတရားတွေမျိုးမျိုးရှိကြတယ်ဟိုကတရားတရားတရားတရားတွေအထုတ်ပြအဲသူနည်းနဲ့သူတရားတွေရကြသမာဘဝင်စားလို့ဇာနေဝင်မဘဝင်စားလို့သလားသမာဘဆိုပြီးကိုယ်ရဝင်စားလို့ဒီလိုတွေရှိကြတယ်သလားသမာဘအစ်စ်မဟုတ်တော့အမှုကပေါ်တယ်တော့ကြလို့ရှိရင်သလားသမာဘဝင်စားတဲ့ပုဂ္ဂိုလ်တော့ကြဗာဏိဘာသာအကောင်းဆုံးနေလိုက်တတ်တာတွေရှိတာကိုသူစား အဲမကောင်းမှုအကုသိုလ်တွေပြုတာတွေပြီးတော့အဲဒါတွေတွေ့ရတယ်အဲဒါတွေတွေ့ရတယ်သူတရားတွေသူတို့ဟောတာလည်းတရားတွေကမဟုတ်သေးဘူးဆိုတော့ကျိုးလဲသဘောပေါက်ကြကျိုးလဲပဲဒီလိုဟောနေဟောနေတာပဲနဲ့သူပါရဲ့လို့ကအဲဒါအခုပြောတဲ့သံသဘာဝမျိုးဖြစ်မှာဘောသမဘာကဒီသလားသမဘာမဟုတ်လို့ဘောအရိယာမဲ့ပို့ဆိုလို့ရှိရင်တော့ ပရမအသက်သာခြင်းပဲပြီးတော့မလို့သတ်နိုင်တော့ကြီးတယ်လားမဖြစ်တော့ပါဘူးဒေါသဆိုတဲ့တရားကတော့အနာဂါမုသိရင်တော့ဖြစ်နိုင်နေတာလေစိတ်ဆိုးတော့ဆိုးနိုင်နေတာပဲမခံနိုင်စိတ်တွေဖြစ်နိုင်နေတာလေဒါပေမဲ့လို့ဘုရားသတ်နိုင်တော့အောင်ကြတော့အဲ့ဒီကြောင့်ဒီနေ့ဌာနတော့မဖြစ်တော့ဘူးအဲ့ဒီလိုပြရမှာကွာမန္လိခကဒီလိုကြီးရတာတော့မန္လိခကဒီကခေါင်းပါစေတယ် သူ့အရှင်တန်းလိုက်ကိလေသာတကယ်ကိုငြိမ့်သွားရမယ်အဲမငြိမ့်သေးခင်သီလပိုင်းကတော့လည်းပဲနရင်္ဂဗဟာအပြင်မှာပဲဗာတိပါဒဝရမိသိက္ခာပဒသမာရိယာမိဆိုပြီးသောက်ကြည့်တော့ဟိုကနဲ့ဘာအထူးတော့ဆိုထူးတယ်ဟိုကဟိုကတော့ကိုဇာရယုံနဲ့အာတမကိုကဇာနေမဟုတ်ဘူးမဉ္ဇဉ်ပူဉ္ဇဉ်နိဗ္ဗာန်ကိုမျက်မှောက်ပြုအောင်လို့အာထုတ်ဖို့ဒီသီလသောက်ကြည့်တာဒါကြောင့်အဆုံးကြတော့ဆရာသမားတွေက သူတော်လေးထဲတာပါတယ်ဣဒမေပုံညံအတောတိယဝံဟောတုဣဒမေပုံညံဣဒမေသီလံမေဃဖလညာနာတပိစယောဟောတုဒီရသောက်တည်တွေကဒီပုံညဒီကောင်းမှုဒီသီလအတော်တရား၄ပါးတဲ့ကုညာကုညောင်းဖြစ်တဲ့မညာကုညာ၄ပါးရွတ်ဆောင်ပါစေမေဘုံ၄ပါးရခြင်းအထောက်ပံ့ဖြစ်ပါစေမညာကုညာအထောက်ပံ့ဖြစ်ပါစေ နှလုံးသွေးတောင်းနေပါတယ်အဲဒီသီလထောက်တည်ပြီးတော့စနိုင်လို့ရှိရင်တော့နှလုံးသွင်းအားထုတ်အဲမဲ့ကိုရောက်ရင်လည်းရောက်ပေါ်တယ်မရောက်သေးတဲ့ပါရင်ဖြစ်မှာပေါ့ဒီလိုသက္ကသကအားထုတ်ရင်အားထုတ်ရင်တော့ဆုံးကြတော့မဲ့ကိုရောက်မှာပဲမဲ့ကိုရောက်လို့သောတာပတိမဲ့ကိုရောက်လို့ရှိရင်ကိုပဲဥပ္ပန္တိပါဒငြိမ့်ပြီဘုရားအသက်ကိုမတတ်တော့ဘူးဘုရားအသက်တတ်နိုင်တော့တဲ့ပြင်းပြထန်သောအကုသိုလ်တွေမဖြစ်တော့ဘူးအဲဒီကငြိမ့်သွား အဲဒီတော့တန်လေခဖြစ်ပါတယ်ခေါင်းကဇာရဲ့ရှိဖို့ကသီလနဲ့မတူအဲဇန်သမာဘနဲ့လည်းမတူဒီကဗာဏိပါဒမှာရှင်းဆောင်တဲ့သီလပဲမယ်လို့မဲ့ဖို့ရောက်တခါတည်းအာထုတ်မဲ့သီလအခြေခံသီလဆိုတော့မဲ့ဖို့ရောက်ခြင်းအကျေစုပြုတဲ့သီလဖြစ်နေတယ်တန်လေခဖြစ်တယ်အဲဒီမှာ၃၀ရှိတယ်သီလနဲ့သီလနယ်ကနေပြီးတော့ အကုသိုလ်ပယ်တာကတခုသမာဓိနယ်ကနေပြီးပယ်တာတခုပညာနယ်ကနေပြီးပယ်တာတခုသုံးစင်းရှိတယ်သီလနယ်ကတော့ကာယကံမြတ်ဝစီကံမြတ်ကျူးလွန်တာကိုပယ်ပြီးသီလဖြင့်အဲကိုရီလက်ရောက်လို့ဆိုမှာကိုရီနှုတ်ရောက်ဆိုတော့ပြောလို့မရမရဘူးသီလဖြင့်ကိုရီလက်ရောက်ကျူးလွန်ခြင်းကိုပယ်ပြီး နှုတ်ကမပါပဲရှင်နေတယ်ကိုကြီးလက်ရောက်ဆိုတာမပါပဲရှင်နေရမြတယ်ပြင်အောင်မှသီလဖြင့်ကိုနှုတ်ကျူးလွန်ခြင်းကိုပယ်သည်ဒီလိုမှညာကြအဲသီလသီလခြင်းကိုကျင့်တဲ့ပုဂ္ဂိုလ်ကကိုဖြင့်မကောင်းမှုကိုပြုခြင်းနှုတ်ဖြင့်မကောင်းတဲ့စကားမသိတဲ့စကားပြောဆိုခြင်းတွေကျင့်ရတာပါသီလဖြင့်ကိုနှုတ်ကျူးလွန်မှုကိုပယ်သည် သမာဓိဖြင့်အကုသိုလ်ဖြစ်ပေါ်ခြင်းကိုပယ်သည့်ပရိယုထံသာဖြစ်ပေါ်တာပဲသိကူးရမှာဖြစ်ပေါ်အကုသိုလ်သိကူးတွေကိုလောဘဒေါသမောဟသိကူးတွေသုဘတကုသတသိကူးတွေအဲဒီတော့ပါလေပရိယုထံကိုလည်းဖြစ်ပေါ်တာပါပဲသမာဓိဖြင့်အကုသိုလ်ဖြစ်ပေါ်ခြင်းကိုပယ်သည့်သမာဓိဖြင့်အကုသိုလ်ဖြစ်ပေါ်ခြင်းကိုပယ်သည့် ပညာဖြင့်အကုသိုလ်ဖြစ်နိုင်ခွင့်ကိုပယ်သည်အနုတ္တိယခေါ်တယ်။အကုသိုလ်ဖြစ်နိုင်တဲ့သဘောရှိနေတာလေးကိုပယ်တယ်ဖြစ်ကိုမဖြစ်နိုင်တော့ဘူး။အပြင်းနိုင်တော့ဘူး။နာယောဂများသိကုလို့အမြင့်ပြပြောက်သွားတယ်လို့ပဲ။ညာမပေါ်နိုင်တော့အဲဒီသဘောမျိုး။အဲဒီလိုသုံးစင်ပယ်ရမှာ။ဒါရင်ဒါလေးဆိုရအောင်လို့ဒါကဆရာထဲမှာပေါ့။သီလဖြင့်ကိုယ်နှုတ်ကျူးလွန်ခြင်းကိုပယ်သည်။ လအပြင်ကိုနှုတ်ကျူလွန်ခြင်းကိုပဲဒီသီလအပြင်ကိုနှုတ်ကျူလွန်ခြင်းကိုပဲဒီ လဖြင့်ကိုယ်တို့ကျူးလွန်ခြင်းကိုပဲဒီလားဆောက်တည်တဲ့ပုဂ္ဂိုလ်ဟာကာယကံမြောက်ဝစီကံမြောက်ကျူးလွန်မှုမဖြစ်တော့ဘူးဒါဆောင်ကြောက်ရတာပဲဒါဆောင်ကြောက်နေဒီလားသင်ကျဲနေတာတို့တချို့ကဒီလားဆောက်တည်ပြီးတော့ပြည့်နေတာရှိပါသေးကောလို့ဒီလိုပြောကြရှိတယ်ဒီလားဆောက်တည်ပြီးကျူးလွန်ရင်ဒီလားမှမရှိတော့ပဲကျူးလွန်တဲ့အချိန်မှာသူဒီလားမရှိဘူးမကျူးလွန်မှဒီလားရှိတယ်ကျူးလွန်ပြီးနေပယ်အထိဒီလားကရှိတယ် ဟိုမှာတ attva ကိုတတ်တော့မယ်ဆိုလို့ရှိရင်မတတ်သေးဘူးတ attva မတတ်သေးဘူးအဲ့ဒီအတွင်းနဲ့တရားရှိတာဟိုတ attva တတ်လို့သေသွားပြီအဲဒီလားပြည့်နေတာအဲ့ဒါကသူကဒီလားပြည့်တဲ့အပိုင်းရောက်တယ်ဒီလားလုံယုံနေလို့ရှိရင်ဖြင့်ကိုဖြစ်ကျူးလို့ရင်နှုတ်ဖြင့်ကျူးလို့ရင်ရှိကိုမရှိရဘူးမရှိနိုင်ဘူးလို့သာအခုငါးပါးသီလယူသည်စောင့်တည်နေတဲ့ပုဂ္ဂိုလ်တွေဒီပါးသီလယူသည်စောင့်တည်နေတဲ့ပုဂ္ဂိုလ်တွေသင်္သာမဏေတွေ ယဟန်နေသိက္ခာပုဒ်ယူနေတဲ့ပုဂ္ဂိုလ်တွေသာကြကြီးမတတ်ဘူးရှင်းကြောင်းနေတယ်ဒီလားပြည့်သွားမှာဆိုလို့ဒီလားမပြည့်ရအောင်ဆိုပြီးသင်ကြအောင်လို့ကစောင့်ကြောက်အဲဒါကြောင့်ဒီလားပြင်ကုန်တော့ကျွလွန်မှုကိုပယ်ပြီးသမာဓိဖြင့်အကုသိုလ်ဖြစ်ပေါ်မှုကိုပယ်ပြီးသမာဓိဖြင့်အကုသိုလ်ဖြစ်ပေါ်မှုလောဘဒေါသမောအကုသိုလ်တရားတွေဖြစ်ပေါ်မှုကိလေသာတွေဖြစ်ပေါ်မှု ဆိုရမယ်သမာဓိဖြင့်အကုသိုလ်ဖြစ်ပေါ်မှုကိုပယ်ပြီးသမာဓိဖြင့်အကုသိုလ်ဖြစ်ပေါ်မှုကိုပယ်ပြီးသမာဓိဖြင့်အကုသိုလ်ဖြစ်ပေါ်မှုကိုပယ်ပြီး ရီဖြစ်နေတဲ့အခါမှာအာဟုသောမဖြစ်နိုင်ဘူးအာဟုသောစိတ်ကမဖြစ်နိုင်ဘူးဥပမာဆိုပါတော့အတူကတိုင်းအာရုံပြုပြီးတော့ကမ္မထံပွားများနေပထဝီပထဝီပထဝီမြေကြီးမြေကြီးမြေကြီးအဲ့ဒါပဲစိတ်ထဲကအာရုံပြုနေကတိုင်းဝအာရုံလေးအဲ့ဒီပထဝီကတိုင်းဝကအာရုံပြုနေတဲ့စိတ်ကလေးဖြစ်နေတဲ့အချိန်ပိုင်းမှာလောဘစိတ်ကူးမဖြစ်နိုင်ဘူးဒေါသစိတ်ကူးမဖြစ်နိုင်ဘူးအာစိတ်ကူးမှအကုသိုလ်စိတ်ကူးမဖြစ်နိုင်ဘူး အဲဘာဝနာကျุတဲ့စိတ်ကလေးတခုတည်းပဲဖြစ်နေတော့ကျุနေတခြားတစ်ပါးရောက်သွားလိမ့်တယ်မဟုတ်လားလို့မေးတယ်အဲ့ဒါကမနိုင်သေးရင်တော့ရောက်တာပေါ့ရောက်တဲ့အချိန်ကတော့တမာတိမရှိဘူးတမာတိပြည့်နေပြီခုနလိုပဲအဲနိုင်တဲ့ခါကာလကြတော့ချင်းတတိုင်းအာယုမှာတဲ့စိတ်ကလေးတည်နေသို့တူအာနာပါနသမထဘာဝနာဘောများရဆိုတော့နာရီပြားက နှာခေါင်းကနေပြီးတိုက်ခက်ရကနေပြီးရှူရတယ်အဲဒါဝင်သွားတာထွက်သွားတာဒါကြတာကတော့1 2 3 4 5နဲ့တော့ညီပြီးတော့ရှူရမယ်ပြောတယ်စကားလာမှာအဲဒါထားပါတော့အဲ့ဒီကမရှူရင်လည်းပဲဝင်တိုင်းထွက်တိုင်းလာပြီးသိနေဖို့ပါအဲ့ဒီမှာသိဆိုင်နေဖို့ပါပဲဝင်နေထွက်တယ်ဝင်နေထွက်တယ်အဲ့ဒါလေးပဲသိဆိုင်နေတယ်ခြားတစ်ပါးအကုသိုလ်စိတ်တွေမဖြစ်အောင်ငြိမ်း

သူသူရှိနေတော့ငိမ့်တာပဲဥပမာအားဖြင့်မာနဲ့တူတယ်ဆိုလို့ရှိရေကန်ထဲမှာမော်တယ်ဆိုတာသိတတ်တယ်ရေကန်အောင်းနေပါလိမ့်မယ်မော်ရှိအဲရေခတ်တဲ့ပုဂ္ဂိုလ်ကအိုးနဲ့ရိုက်ပြီးတော့ဖယ်လိုက်တဲ့အခါမှာမော်ရီကကျဲအဲကျဲသွားတဲ့အခါကာလမှာအိုးနဲ့နှစ်ပြီးရေခတ်ယူရတာကိုဟိုမှာတော်ရတယ်မှဒီလိုပဲခတ်ရတယ်မျိုး ညို့တယ်မွေးပြီးညို့တယ်ကြီးလာတဲ့ပုဂ္ဂိုလ်ကသိမှာမဟုတ်ဘူးဟိုမှာတော့ရွာကအဲဒီမှာမွေးပြီးတော့ရွာကြီးလာတဲ့ပုဂ္ဂိုလ်ရဲ့ဒီခါပူးရင်ပြီးတယ်မခါပူးတော့မြတ်ခါတာမြင်ရတာပေါ့ဒီမှာတော့ရွာဒီလိုကသအဲတော့အဲဒီရေဦးနဲ့ရိုက်ရလို့ဘေးမော်ရီပြဲသွားရေဦးညှက်လိုက်တော့လည်းဘေးကိုမော်ရီပြဲသွားညံပြီးခတ်ယူလိုက်ရုပ်တရက်တော့မော်ရီကစုမလာသေးပါဘူးအဲဒီနေရာမှာဒီအကွက်ကလေးရှိတယ် နောက်တပြေးပြေးနဲ့မော်ရီယာပြန်စုလာတယ်တော့ကြတော့ဟောခါတိုင်းလိုပဲပိတ်လာဟောခါတိုင်းလိုပြန်ပိတ်သွားတယ်ဒီလိုပဲသမာဓိကသူဖြစ်နေတော့ငါကုသိုလ်တွေမဖြစ်ဘူးငြိမ့်နေတော့သူမဖြစ်ပေမဲ့တော့နားလာလည်းပဲငြိမ့်နေပါသေးတယ်နောက်တပြေးပြေးနဲ့သမာဓိလွတ်ထားလို့ရှင်တော့ပြန်လာပြီသူကလည်းပြန်လာပြီအကုသိုလ်တွေပြန်ဖြစ်ပြန်လာတယ်လို့ဝိသမနာပါဆိုတာအဲ့ဒီလိုပဲတော်တော်ကြာအောင်လို့မဖြစ်ဘဲနဲ့ ebe na-amụta ilụrtaeele ya wu အဲဒါပမာနှလုံးသွင်းနေလို့ရှိရင်ဘယ်သူကဘယ်လိုလှပါအောင်လုပ်ထားရမလဲသူစိတ်ထဲတော့အဲဒီလိုပဲအတုပထင်းနေတာပဲအဲဒီတော့အတုပထင်းနေတဲ့ပုဂ္ဂိုလ်မှာနှိမ့်သက်တာတဲ့စိတ်တွေအကုသိုလ်စိတ်တွေမပြည့်စုံတာတွေဝေးပွားတယ်ဒီရင်သမထတွေလည်းဒီလိုပါပဲသမာဓိတွေသမာဓိဖြစ်နေပြီအကုသိုလ်တရားတွေမဖြစ်ဘဲနဲ့ဝေးပွားနေအဲဒါသမာဓိက

သုံးဆောင်လိုက်တဲ့အခါမှာနာယောဂမြစ်ပြပြောက်သွားတယ်လို့ပဲကြားတော်ပါလို့များသင်ကြားပါတယ်နိုင်တော့တဲ့သေးနဲ့သုံးဆောင်ပြီးဝဲလိုက်တဲ့အခါမှာဒီကြိမ်နဲ့တပြောက်သွားတယ်ပြီးတယ်နှစ်ကြိမ်သုံးကြိမ်နဲ့ပြောက်သွားတယ်ပြီးတယ်အဲဒီလိုပြောက်တိုင်းတော့မပေါ်လာတော့ဒီကြားလုံးလုံးလုံးမြစ်ပြပြောက်သွားအဲဒါလိုပဲဝိပဿနာပညာရင်းကျက်လို့အရိယာမေပညာရောက်တဲ့အခါကျတော့ အကုသိုလ်တွေဖြစ်နိုင်ခွင့်ကိုလုံးလုံးမရှိတော့ဘူးလို့ဝိပဿနာတုန်းကလည်းဖြစ်နိုင်ခွင့်တော့ပယ်ပါတယ်ဒါပေမဲ့လည်းသူကသူ့အာယုတွေတာယုံတာယုံမှပဲတယ်ကျွမိတာယုံမှပဲမြင်တဲ့အခါမြင်တာမှလိုက်အဲဒီမြင်တာနဲ့စပ်ပြီးတော့ကိလေသာမဖြစ်ဘူးမကျွမလို့ကျင်တော့ဉာဏ်ကနေပြီးသိတဲ့မှုသာမှုရှင်းမဲ့ဒီကုမှုသိပြမှုရှင်းမဲ့မြင်နာမှလည်းလို့မြင်ပြီးကြောက်မြင်ပြီးကြောက်မမြဲတဲ့တရားပဲလို့ပြီးသွားရင်အဲဒီအောင်နဲ့စပ်ပြီးတော့လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးနောက်လည်းမဖြစ်တော့ဘူးဒီအောင်နဲ့စပ်ပြီးတော့မဖြစ်ဘူး ဒါပေမဲ့သိပြအောင်နဲ့ကြည်တာကိုသိပြမြင်နေကြပြေဦးမှာဟောကြားတာနဲ့စပြီးတော့လည်းဒီလိုပဲမကျူးမှလို့ရှိရင်မကောင်းနေကြလို့ရှိရင်ဆာယမုနိတမှုဖြစ်တဲ့မကောင်းတာကြားလို့ရှိရင်သုံးမှုသိခြင်းမှုဖြစ်တဲ့ကျူးမှလိုက်တဲ့ခါကာလကျတော့ကြားပြီးကြောက်ကြားပြီးကြောက်ဒါလေးတော့သိနေမယ်ဆိုလို့ရှိရင်အဲ့ဒီအတန်နဲ့စပြီးသာဝယ်မရှိဘူးအဲ့ဒီကြားနဲ့စပြီးသာဝယ်မရှိဘူးအာကိလေသာမဖြစ်နိုင်ဘူး ဒါပေမဲ့ဒိဋ္ဌိကြားတာတွေကကြည်ရတာကိုအဲ့ဒီအရာတွေကြတော့ပြေအောင်မှဒီလိုကြီးတဲ့ပဲကျူးမိတဲ့အာယုံမှာအနိစ္စဒုက္ခအနတ္တမမြဲဘူးဆင်းရဲပဲသူသဘောတည်းမရှိပြနေတဲ့အနတ္တသဘောတရားပဲလို့ဘုဘညာနဲ့ရှင်းပြီးသွားမယ်ဆိုရင်အဲ့ဒီအာယုံနဲ့စပ်ပြီးတော့လောဘဒေါသမောဟကိလေသာမဖြစ်ဘူးငြိမ့်နေဒီအာယုံနဲ့စပ်ပြီးပြန်စဉ်းစားပြီးတော့လည်းမဖြစ်တော့ဒီဘဝကမဟုတ်နောက်ဘဝဘယ်တော့မှဖြစ်ဘူးဒီအာယုံနဲ့စပ်ပြီးတော့ဒါပဲနဲ့ဒီဒီအာယုံနဲ့ရှိရတော့ဘူးဒီဒီအာယုံကကြတော့ပြေအောင်မှသူက

အဲပတ်ပြီးတော့ဗာရှင်သိကလည်းပြေအောင်မှာကိုဗာရှင်သိပြေပြီမယ်ဒီလားမပြည့်ခင်တော့ဒီလားမပြည့်အောင်လို့စောင့်နေရတယ်အရိယာပုဂ္ဂိုလ်ကြတော့ဗာရှင်တဲ့စိတ်ကိုမပြည့်ဘူးอืมအထူးမစောင့်ရတော့သူကမသားချင်နေတာလူကတတ်လို့တဲ့စိတ်ကြီးမရောက်တော့ဘူးနန်းကောင်းတယ်အဲ့ဒီကြောင့်ပြရမှာအဲဆိုရမယ်ဉာဏ်ဖြင့် inye aja agụrụche na egwe naobere ii ဒီရင်ဒီတဲ့ကျူးမိတဲ့အာရုံနဲ့စပြီးအကုသိုလ်ဖြစ်နိုင်ခွင့်မရှိအောင်ပဲပယ်သွားသည်ဝိပဿနာဉာဏ်လို့အရိယာမေရောက်တဲ့အခါသောတာပတိမေဆိုရင်ပါဠိပါဒစရှိတော့အပယ်ကြကြောင်းအကုသိုလ်အကျဉ်းကြီးကိုပယ်သွားတယ်တဲ့ဒီအကုသိုလ်တွေမဖြစ်နိုင်တော့ဘူးအဲဒီရောက်ကြည့်ရမှာကိုသာမှုသောတန်လေခခေါ်တာဟုတ်လားသီလလေးတက်တက်နေတော့တန်လေခသဘောသိမပေါ်သေးဘူးအဲဒီသီလကအရင်ခံပြီးတော့ သမာဓိပညာတွေပွားများသမာဓိရင်းခံပြီးတော့ပညာကိုပွားများသောတာပတိမဉ္ဇဏ်ရောက်တဲ့အခါမှာသူတော်ဘာသက်ကိုသတ်နိုင်လောက်တဲ့အကုသိုလ်တွေကြားနေမရှိတော့ဘူးဘယ်လေးပါးကြားလောက်တဲ့အကုသိုလ်ကြားနေကုန်ကင်းသွားတယ်အဲဒီလိုကင်းအောင်တော့အထုအမှာဒီလိုကင်းအောင်အထုဖို့အဲဒီတော့တရားသူရနေပြီဆိုတဲ့ပုဂ္ဂိုလ်တွေလည်းဒါနဲ့ချိန်ထိုးရမှာပေါ့ကွာငါဗာမိဖတရားပြုဆိုရင်လား ဘုရားအသက်ကိုတတ်နိုင်လို့တဲ့သိတယ်များရှိသေးသလားတတ်ရှင်သေးသလားတကယ်တတ်နိုင်ဦးမလားဒီလိုကအဲတတ်နိုင်သေးတယ်ဆိုရင်မဟုတ်သေးဘူးသူကသူကတန်လေကအချင်းမပြည့်စုံဘူးသူကဒီသင်ထိုးကိုရာရှိလို့ဆိုတယ်အမှန်ကောင်းပါလေအဲမတတ်နိုင်ဘူးဘယ်နည်းနဲ့မှမတတ်နိုင်တော့ဘူးဆိုလို့ရှိရင်အန္တရာယ်ကြတယ်ဆိုတာတော့ချင်းတရားကပြည့်စုံဘူးတန်လေကအချင်းတဲ့ဒါကြောင့် အဲလိုကျင့်ရမယ်ဗာတိပါဒကလည်းလေးစိတ်ပြီးတော့ပြောကြတော့ကောင်းတယ်နိုင်ရတနာကြီးတော့ပြည့်စုံတော့ပါအောင်လားပါဠိပါဒမှာအင်္ဂါ၅ပါးရှိပါဏပတ္တဝဟူရမယ်ပါဏပင်ကြီးတ attva ဟုအမှတ်ရှိရမယ်တ attva မှန်လည်းသိရမယ်တ attva လို့ပဲသင်ရမယ်ပါလို့လည်းစိတ်ဝရကစိတ်တံပါလို့လည်းသိရှိရမယ် ပါမှုအာထုံမှုရှိရမယ်တဲ့ရိုက်မှုခုတ်မှုခုံမှုအဲမိကျုံမှုစသည်ဖြင့်ပေါ်လေဒီအောင်လုပ်တဲ့အမှုကရိယာတစ်ခုခုပြုရမယ်ပေလဲပေရမယ်အင်္ဂါ၅ပါးအင်္ဂါ၅ပါးညီလို့ရှိရင်မာနိပါဒကမြောက်အင်္ဂါ၅ပါးတဲ့တဘာဝရော့တယ်လို့ရှိရင်တော့မမြောက်သတ္တဝါမဟုတ်တဲ့ ရက်ပင်သစ်ပင်တွေကိုတတ္တဝါမှတ်ပြီးတော့သတ်နေလို့ရှိရင်အဲ့ဒါကတော့ဗာတိပါဒကံတော့မထိုက်ဘူးအကုသိုလ်ဖြစ်တယ်လားလည်းလို့သူကမကောင်းတဲ့စိတ်နဲ့လုပ်နေတာပေါ့ရက်ပင်သစ်ပင်တွေအကောင်မှတ်ပြီးတော့ကိုယ်ပေါ်မှတ်ပြီးတော့ရိုက်နဲ့သတ်ညာညာနဲ့ဆိုရှိတာပေါ့ညာနဲ့ဆိုလို့ရှိရင်ဟိုမှာကြိုးလေးပါလေးမကောက်ကကူလေးမြင်မွေမှတ်ပြီးတော့ရိုက်ချင်ရိုက်မှာမဟုတ်ဘူးကအဲ့ဒါရိုက်ညာမွေးမဟုတ်မှမဟုတ်ဘူးကွာမွေးတင်လို့လည်းရိုက်တာပေါ့

သွားပြီးတော့ရိုက်လိုက်ဆွဲပြီးတော့ဖြတ်လိုက်ဘိုးကောင်ဖြစ်နေလို့ပြပေးသွားတယ်ဆိုရင်ဒါကတော့ပြင်းမပြီးဘူးမတတ်လို့လည်းသိတယ်မရှိဘူးတတ္တဝါမမမသိပဲဟာပေါ့ယုတတ္တဝါလည်းဟုတ်တယ်တတ္တဝါလည်းဟုတ်တယ်တတ္တဝါမှလည်းသိတယ်ဒါပေမဲ့တတ်လို့လည်းသိမရှိဘူးသူသိနေလည်းသိမရှိဘူးအဲသူဖယ်လိုက်တဲ့တဏှာတဏှာဥမာကိုယ်မှာပွဲစိတ်ကတိုက်တတ္တဝါမှလည်းသိတာပဲတတ္တဝါလို့လည်းသိနေတာပဲ အဲသတ္တဝါလည်းဟုတ်နေတာပဲသတ္တဝါမှလည်းပြီးဒါပေမဲ့လို့သီလယူနေတဲ့ပုဂ္ဂိုလ်ကသူ့မတတ်ပါဘူးတတ်ရှင်တဲ့စိတ်ပြီးတော့ကိုယ်ကြိုက်နေတော့နာတော့လားဖယ်တော့ဖယ်ရလိမ့်မယ်လားသူကြိုက်ပြီးတော့ဖယ်တာပဲကြိုက်ပြီးတော့ဖယ်လို့ဘုံမတော်လို့သူကအတင်းကြိုက်တာလို့ရှိရင်သားရော်တွေပြပြီးသိချင်းနဲ့ပြီးသွားမယ်ပြောလို့တော့မဖြစ်ဘူးပြေးနိုင်တယ်အဲ့ဒါသေးသွားတယ်သူအပြစ်မရှိဘူးသူကသူ့ပြည်စီလိုတဲ့စေတနာမရှိဘူးသူဖယ်ရင်သာဖယ်ရင်လို့ဖယ်တာအဲ့ဒါတော့ မာနိပါဒကမထိုက်အဲဘတ်တော်လည်းဟုတ်တယ်ဘတ်တော်မှလည်းပြီးတယ်ပတ်ချင်တဲ့စိတ်လည်းရှိတယ်ဒါပေမဲ့လို့ကိုကတတ်ဖို့ရအကြောင်းညမဆိုင်ဘူးဆိုရင်အာဝတတ်ဖို့ရသူ့ကိုသူ့ကိုရိုက်ဖို့ညှက်ဖို့ဘာမှအကြောင်းညမဆိုင်ဘူးဒါလို့ဆိုလို့ရှိရင်လည်းသူ့လည်းပြေရတဲ့အကြောင်းကြည့်ဒါပေမဲ့လို့ ဒီလိုတစ်ခုခုလုံးပြရှိတာလုံရင်းနဲ့ပုံတော်လို့သူ့ပေါ်ဖိမိပြီးတော့သေသွားလို့ရှိရင်လည်းအဲ့ဒါလည်းကိုကသူ့တရားလုံးကမဟုတ်ဘူးကိုယ့်အလုပ်ကိုလုံးနေတာပေါ့အဲ့ဒါလည်းဗန္တိပါဒကမထိုက်ဘူးအဲဘတ်တော်မှလည်းသိတယ်ဘတ်တော်လည်းဟုတ်တယ်ဘတ်တော်မှလည်းသိတယ်ပတ်ရှင်တဲ့စိတ်လည်းရှိတယ်သူ့ကိုထုတယ်ရိုက်တယ်ထိုးတယ်ခုတ်တယ်ဒါပေမဲ့လို့မထီတော့ဖြစ်စေထီတော့လည်းပဲဒါရမနာလို့ဖြစ်စေတတ်တော်ကမသိဘူးဆိုလို့ရှိရင်လည်းဗန္တိပါဒကတော့မထိုက်ဘူးသူကဒီမှမသိတဲ့ဟုတ် မာနိပါဒကံအင်္ဂါ၅ပဲအင်္ဂါ၅ချက်ညီမှာမာနိပါဒကံထိုက်တယ်အဲဒီမာနိပါဒကံမှာကိုယ်တိုင်သတ်တာလည်းရှိတယ်သူတော်ဘာကိုသတ်တိုင်းတာလည်းရှိတယ်သူတော်ဘာသတ်အောင်လို့ဒီပေးလမ်းညွှန်ကြတာလည်းရှိတယ်အကုန်လုံးပြည့်စုံရတဲ့ဥစ္စာကအင်းကြီးကြီးရဲ့အတော်ကိုယ်တိုင်သတ်မှမဟုတ်ဘူးသူများအသတ်ခိုင်းလို့ရှိရင်လည်းပြည့်စုံတာပဲ သူများတပ်ဖို့ရနီးလေးလားမြတ်အရင်နဲ့မိတ်ကြလို့သူများကပတ်ရင်လည်းကိုယ်ပြည့်စည်တာပဲခိုင်းနေတာပဲပြည့်စည်တယ်ဒါကရည်ကြည့်တယ်ခရီးပြုရင်းနဲ့မျိုးသမီးတွေကသာသတိပြုကြနာကောင်းတာပေါ်တဲ့ဥစ္စာတွေဟိုပါတွေကငါးတွေပါတွေကရှင်တွေတိုင်းဒီလိုထားပြီးတော့ရောက်နေတယ်ပြည်တော်ဟိုကဝယ်မဲ့လူလာမှသူ့နဲ့ပြီးသတိကြောင်းဒီလိုအားရှိတယ်လို့ဆိုတာဘုန်းကြီးကမမြင်ဘူးပါဘူးကြားဘူးတာတွေရှိတယ်အဲ့ဒါ လိုအပ်သလိုထုနဲ့ပြီးရောင်းတာကတော့ကိစ္စမရှိဘူးအဲဝယ်တဲ့ပုဂ္ဂိုလ်ကအသေးလိုချင်တာနဲ့အရေးရောင်သွားပြအဲအရှင်ကြီးတော့အရှင်ကြီးဟဲ့ဆိုပြီးယူပြီးပဲနေနောက်တစ်ခါတော့သတိပြောင်းပါလေဆိုတော့ကြည့်လို့အဲဒီနောက်တစ်ခါသာတာကိုကြောင့်သာတာပြင်းနေတယ်လို့ဆိုတာအဲဒါအရေးကြီးတဲ့ဒီလိုပါလေးသက်ဆောင်ရတယ်အဲဒါအတော်ပါဘူးကိုယ်တိုင်နဲ့မသားရဘူးဘုရားမလည်းတပ်ွယ်တည်းရင်မခင်ရဘူးသတ်အောင်လို့ ညွန်ပြမှုအရင်းနဲ့မိတ်ပြမှုတွေအဲလိုလည်းပဲမရှိသေးရဘူးဒီလိုရှိတော့ကိုယ့်အကြောင်းကိုသင်သားတယ်အဲဒါအပြည့်ကြီးရဲ့တဲ့ဉာဏ်တော်များမှာတော့ဒိဋ္ဌသုတ္တပရိသင်္ကိတာအစုံဆုံးပါမလွတ်လို့ရှိရင်မသွားကောင်းဘူးကိုရဟန်းတော်များအတွက်ဒီပဲပြီးတော့တတ်တာကိုမြင်လို့ရှိရင်အပါမသွားကောင်းဘူးညာတော်များအတွက် သတ်တယ်ဆိုတာကြားလို့ရှိရင်လည်းဒီကမစားကောင်းဘူးဒီကနဲ့ဒီကမြင်တော့မမြင်ဘူးကြားတော့မကြောက်တော့မယ်တာမရရှိတယ်အဲဒီရမှာဒီလိုအသားမျိုးကမရနိုင်ဘူးဒီချိန်မှာတို့ရဟန်းတွေအတွက်သမင်ပတ်ပြီးတော့ချက်ပြုတ်ကားကနဲ့ကျူတယ်လို့တာမရရှိနေတယ်သူကမစားကောင်းဘူးဗာဠိပါဒကထိုက်တာတော့မဟုတ်ဘူးတို့မှလည်းများများမှမစားကောင်းဘူး ကြည့်နေရတာအဲဒီကတော့အတိစ္စကာမဆိုတာကိုတန်ထိုက်တယ်တန်တဝက်ထိုက်တယ်ဆိုပြီးသူကစွစွဲအကုသိုလ်ကလည်းဖြစ်မှာပါဘုရားကပြည့်နေစားနေတော့ကိုယ်အကြောင်းပြုပြီးတတ်တော်ရယ်သိကုန်မှာပေါ့အဲနဲ့ဆိုပြရဒီကံမကြရဘူးတဲ့ကိုယ်အကြောင်းပြုပြီးတော့ကိုယ်ဆိုကိုယ်တယောက်တည်းမဟုတ်ပါဘူးယဟန်နေအကြောင်းပြုပြီးတော့တတ်တယ်ခန္ဓာငါးတွေအကြောင်းပြုပြီးတော့တတ်တယ်အဲဒါကိုမြင်ရတယ်သုံးမှုကြားရတယ်သုံးမှုသံမြတ်ရှိရဲ့ဆို အဲ့ဒီလိုသာမစားကောင်းဘူးဒီလိုများမှာဘယ်လိုကျဲဘူးလို့များရဟန်းမစားဘူးလို့ဆိုရင်သူကသဘာဝနည်းနည်းကြောက်ဝင်ပေါ်တယ်ဘယ်ဥလိုကျဲဥလိုရားနေတူတယ်ဆိုရင်တော့ညာနေအတွက်အဖြစ်မှာပဲကျဲကွယ်တစ်လုံးနဲ့တစ်ကွယ်စားလည်းရှိတာပေါ့လူတွေအတွက်သာတာတော့ဟုတ်မှာမဟုတ်ဘူးအဲဒါ ယခုဘယ်ဦးတွေကအာရုံစိန်တို့ဘာလို့ဆိုရင်လူတွေကြည့်ရတဲ့အာရုံစိန်တို့ဘုံရုံစိန်တို့သာတာတွေကဘတ်တော်ကသေးနေပြီဆိုရင်အဲ့ဒါတော့ပြင်းပြင်းလို့ပြောမှာမဟုတ်ငါမမဟုတ်လို့ရှိရင်တော့လူကဘတ်တော်ကသဘောရှိနေတာပဲမလုံးနိုင်နေမယ်လို့သူကအလဲကျင်နေတယ်ကောင်းသဘောရှိနေတယ်ဥစ္စာကိုပြုတ်လိုက်ကြော်လိုက်ဆိုလို့ရှိရင်ယူတာပါဠိဘာသာကပြင်းနိုင်တယ်ယူတာအဲ့ဒါရားနေတဲ့အတွက်ယူရပြီးတော့ ဆွန်ရင်အတွက်ဆိုပြီးကျုပ်ဒီလုံးပြောလိုက်လို့ရှိရင်အဲဒီကျုပ်ကရားနေအတွက်ကြည်ရလာပဲဒီရတော့ဒါဒိဋ္ဌကိုယ်လည်းမြင်ရပြီသုံးမှုကြားရပြီသုံးမှုပရိသင်္ကိတာရောကြားမှုရောညုံမမှုရောရှိရပါရှိရတော့မှာအဲတော့ဒီဥစ္စာမသုံးဆောင်ကောင်းဘူးဆိုတဲ့အဓိပ္ပာယ်ကြားရောက်ပါတယ်အဲဒါတတိယကြပါပဲတော့အဲဆို မဲဥတွေကြဲဥတွေကအကောင်းမဖြစ်တဲ့ဟာလည်းကြည်သေးတယ်လို့ဆိုပြနေတယ်။ကောင်းမဖြစ်တဲ့အကြည့်တော့အဲ့ဒါတွေကတော့တတ်တော်မဟုတ်ဘူးလို့ဒီလိုယူဆကြတယ်။ဒီလိုယူဆတော့အဲ့ဒါကတော့တတ်တော်ဟုတ်တော်မှမဟုတ်ဘူးလို့ယူဆတာတော့ပါဏောပါဏတိတတ်တော်ဟုအမှားရှိခြင်းဆိုတာနဲ့သိစေလိုခြင်းဆိုတဲ့အဲ့ဒီစေတနာတွေတော့ညော့အင်္ဂါနှစ်ပါးတော့ညော့နေတယ်သူအပြည့်မဖြစ်ဘူးလို့ဆိုရမလို့တော့ရှိပါတယ် ဒါကဘုန်းကြီးတို့ကလည်းအဲ့ဒါတော့အားတော့မပေးလို့ဘူးဘာလို့လဲဆိုတော့ဒီတန်လေးအသေးမကင်းဘူးလို့တတ္တဝါတွေကကာအမျိုးမျိုးရှိတာပဲသူတတ္တဝါတွေကဒီလိုနေပြီးမကြခင်အတွင်းတရားအာဟုတကအာကြည့်ရတတ္တဝါတွေအကောင်းရင်လို့တရားရှိရတာမဟုတ်ဘူးသူကြောက်ကြကြောက်ကြတဲ့မှာဒီလိုနေပြီးတော့ဒုက္ခရောက်တဲ့တတ္တဝါတွေရှိတယ်ကြောက်ကြကြောက်ကြတဲ့ဒီကောင်းကြီးလာလေလေ သူ့ရဲ့ကိုယ်ကကြီးလာတယ်ဒီကြောက်တင်နဲ့ပြိညာပြီးမနနာမှာပါမနဒုက္ခရောက်ချင်မှာပါသူအကုသိုလ်ပြုပြီးအဲဒီလိုသတ္တဝါတွေကလည်းကြီးတာပဲဒါတော့ဘယ်ဥကျုပ်တဲ့မှာအကောင်ကြီးအောင်မဖြစ်ဘဲနဲ့တရားနဲ့သတ္တဝါတွေညာရှင်းနေပြီသလားလို့အများသိကြတယ်ရှိပါတယ်ဗျာဘုရားအဲ့တော့အဲဒီလေမှန်ပြီလို့တော့မပြောနိုင်ဘူးမှားတယ်လည်းဘုရားမပြောလို့ပါဘူးဗျာအဲဒီတော့သတ္တဝါတွေ သတ်ပြမှုနဲ့စပ်ပြီးတော့ကိုယ်တိုင်လည်းပဲမသာကောင်းဘူးသူတော်ဘာကိုလည်းသတ်မခိုင်းကောင်းဘူးသူတော်ဘာသတ်အောင်လို့လည်းပဲအရေးအမြတ်ဒီပါးတွေမပြကောင်းဘူးအဲဒါကသုံးပါညာတော်များဆိုလို့ရှိရင်ညာတော်တွေအကြောင်းပြုပြီးတော့တတ်တဲ့အသားမြင်လို့ရှိရင်ဖြစ်စေကြားလို့ရှိရင်ဖြစ်စေသို့မဟုတ်ယုံမသားများရှိလို့ရှိရင်ဖြစ်စေအဲဒီဒါမသာကောင်းဘူး

ကိလေသာပါပြည့်တဲ့အကျင့်ကိုကျင့်မည်ဒီလိုစိတ်မျိုးကိုဖြစ်စေမည်ပဋ္ဌာမှုကိုမပမှုနဲ့ဆောင်လွဲမည်မပမှုနဲ့သင်တန်းတတ်မည်ပဋ္ဌာမှုကိလေသာမည်ကိုမပမှုနဲ့ငြိမ့်ပါမည် ဒီလားနေကနေပြီးတော့လည်းဒီငါးဝါရအတိုင်းရှင်းရမယ်ဆိုတဲ့တိုးတက်ပြီးသမာဓိလည်းပဲပွားများနိုင်လို့ရှိရင်သမာဓိဇာနိပါရရအောင်ပွားများနိုင်ပါလေကောင်းပါလေသမာဓိရပြီးတော့ဝိပဿနာရှုဖို့သမာဓိရအောင်အားမထုတ်နိုင်လို့ရှိရင်လည်းသီလပြည့်စုံတဲ့အချိန်ကစပြီးတော့ဝိပဿနာပွားများအားထုတ်တဲ့မြင်နိုင်ကြားနိုင်နားနိုင်စားနိုင်တွေ့တိုင်းကိုယ်တိုင်းစားနိုင်သူကြားတိုင်းသိကုသနာကြံတဲ့သွား၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာနေအမှန်တိုင်းပြောင်းရှုရ မာတိုင်းတရားယူလို့ဖြစ်ပြီးပြည့်သွားတဲ့သဘောအိဋ္ဌပဲမမြဲတဲ့တရားပဲသိကြည်ပြည့်ခြင်းနဲ့ဆင်းရဲကြီးတဲ့ပဲသူသဘောတိုင်းသူဖြစ်ပြနေတဲ့သဘောတရားများပဲအနာတ္တတရားများပဲလို့ယူတိုင်းယူတိုင်းသိနေတာဝိပဿနာဉာဏ်အစ်တွေပဲမြင်ရတာလည်းဝိပဿနာဉာဏ်အစ်ပဲကြားရတာနာရတာစားရတာတွေ့ကြည့်ရတာကိုယ်ရတာဆန်းရတာဆင်ရတာစားရတာပေါင်းပင်နေရတာသုတ်ကြရတာသိကုသနာကြံရတာဝေဒနာတွေဖြစ်ရတာ ညောင်းရတာပူရတာနာရတာဘရာဖြစ်ဒီမှတိုင်းမှတိုင်းဟာအဲဒီဝိပဿနာကြီးဖြစ်နေတာဒီဝိပဿနာဖြစ်တိုင်းဖြစ်တိုင်းဟိုနေ့ကပညာဖြင့်အကုသိုလ်ဖြစ်နိုင်ခွင့်ကိုပယ်ပြီးအကုသိုလ်ဖြစ်နိုင်ခွင့်ဘာနိပါဒအကုသိုလ်ဖြစ်နိုင်ခွင့်ပယ်နေတဲ့ဟောမြားနေပြီးသားချင်းစိတ်ပေါ်ပြီးသားတာအဲကာကနေသားချင်းစိတ်ပေါ်ပြီးသားတာလှုပ်တဲ့ရာနေသားချင်းစိတ်ပေါ်ပြီးသားတယ်စသည်ဖြင့်အများကြီးပါပဲ။ ကိုမရာကနေပြီးတော့တာရှင်တဲ့စိတ်ပေါ်ပွဲစိတ်ကြိုက်တယ်ဘလို့ရတာငါကြိုက်တဲ့ကောင်သေရောက်ဟဲ့ဆိုပြီးပို့လိုက်နေတာအဲဒီအကုသို့ဖြစ်တယ်မာနိပါဒကုသို့ဖြစ်တယ်အဲဒီတော့ပေါ်တိုင်းပေါ်တိုင်းနေကျူမာပြီးတော့နေလို့ရှိရင်တော့ဘတ်တော်ပဲဆိုတဲ့စိတ်လည်းမရှိဘူးတာရှင်တဲ့စိတ်လည်းမပေါ်လာဘူးဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်မြဲတဲ့တရားရည်သိနေအခုတရားထုတ်နေတာလေအဲ့ဒါတွေလုပ်နေတာဗာလေခအကျင့်နေကျင့်နေတာပဲနောက်ဆုံးဝိပဿနာဉာဏ်ကျင့်တဲ့အခါကျတော့အရိယာမဲ့ဖြင့်နိဗ္ဗာန်မျက်မှောက်ပြုသွားပြီတဲ့ အဲ့ဒီကြရင်တော့သားရှင်တဲ့စိတ်ကိုမပြစ်တော့သားလိုတဲ့စိတ်ကိုပြစ်တယ်ခါတိုင်းကြီးအဲ့ဒီတော့မတ်ပြမှုကိလေသာမျိုးပါမသားမှုနဲ့ငြိမ့်သားပြီသီလကျင့်တယ်လည်းငြိမ့်သားမယ်သမာဓိကျင့်တယ်လည်းငြိမ့်သားမယ်အဲဝိပဿနာကျင့်တယ်လည်းပဲငြိမ့်သားမယ်ပြုမှပြီးတော့နောက်ဆုံးအရိယာမဲ့ကျင့်တယ်အပြီးတိုင်းငြိမ့်သားမယ်ဒီပြောင်းအားထုတ်အောင်ပါဘူးယောဂီတွေအားထုတ်နေတာဒါပဲ နာကောင်းတဲ့လုပ်တွေမြတ်စွာဘုရားဟောတာသိကောင်းတဲ့အကျင့်တွေအဲဒီတော့မကောင်းမှုဗာဏိပါဒအကုသိုလ်မှာအကုသိုလ်ကိုပြုလုပ်လို့ရှိရင်ဘယ်လိုဖြစ်ရှိသလဲသင်ကြောင်းရင်ဘယ်လိုအကျိုးရှိသလဲဆိုတာတော့မေဇိမမေဇိမနိကေကဥပရိပါဏာသသုဥပရိပါဏာသမှာ ကုလသမဝိညာဉ်တော့ဆိုတာကြည့်ရတန်တန်ကျိုးလေးကိုပါအဲ့ဒီမှာကြည့်ရတာပါအဲ့ဒီမှာဝိညာဉ်ကသူ့ဘာလို့လဲကမေးလို့ညစွာဘုရားတဲ့လောကမှာလူတွေပဲလူလူချင်းတူပါရင်လည်းသူကသက်ကြည့်တယ်သူကသက်တူတယ်ဘာကြောင့်မလို့ဒီယတနာဘာကြောင့်မလို့မေးတယ် ကောင်းငင်မုံကဘုရားကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေကတော့ဘုရားလိုတော်တိုင်းပဲသိရတော့မှာပေါ့သူကဘုရားကအသက်ရှင်အောင်ဖန်ဆင်းရင်ပြီးတယ်တူအောင်ဖန်ဆင်းရင်တူတယ်ဒီရင်ဘုရားသခင်ကခေါ်သွားတယ်သူတို့လည်းပဲသတင်းစာတွေနဲ့ခဏခဏပါတယ်ဘုရားသခင်ကလူတော်ဘုရားသခင်ကလူတော်အတိုင်းဖြစ်တယ်လို့ဘုရားသခင်ဟိုထဲမှာအိပ်ကျော်သွားတယ်စသည်ဖြင့်ပေါ့လေသူတို့တော့ပြောတယ်သူတို့အဲဒါဒီရင်ဘုရားသခင်ပဲ သက်တူပြီးသေးတယ်ဘုရားသခင်အသက်ရှင်ပြီးသေးတယ်ဘုရားသခင်နဲ့ကောင်းလို့သိခြင်းနဲ့ဘုရားသခင်မကောင်းလို့သိခြင်းနဲ့ဘုရားသခင်နဲ့သူတို့နဲ့ပြီးတယ်လွယ်လွယ်လေးပဲပြောရအဲဒါဥရင်းကဘုရားအင်္ဂလိပ်ကြတာတော့ဒီယသနာနဲ့စပြီးတော့ဒီနာရကရှင်းရှင်းပါလေဘုရားသခင်ဟာမျက်နှာဟုတ်မဟုတ်စဉ်းစားဖို့လည်းလုပ်တာ ဘုရားဘာသာတရားဘုရားတရားတော်ကတော့ဘုရားသခင်ရဲ့လို့မရှိဘူးဘုရားသခင်ရှိနေလို့ရှင်အဲ့ဒီဘုရားသခင်မှာအပြည့်အအများကြီးရောက်တယ်ဆိုပြီးအများကြီးရောက်ပုံနဲ့မှသူကဒီတစ်ခုထုတ်ပြအဲ့ဒီဘုရားသခင်ကိုယ်ွယ်ပြီးတော့နေတဲ့မိဘဘိုးဘွားကနေပြီးကိုယ်ွယ်လာတဲ့အမျိုးတွေကအမျိုးသမီးတယောက်ဆိုပါတော့တယ်အဲသူ့မိဖေလည်းဘုရားသခင်ကိုယ်ွယ်လာတယ်သူအဘိုးဘွားတွေလည်းကိုယ်ွယ်လာတယ်ကိုယ်အကိုအဖေတွေကအဆက်ဆက်တွေကကိုယ်ွယ်လာတဲ့ သူကိုယ်တိုင်လည်းပဲရိုသေလေးလေးစားစားကိုယ်ဝယ်ပါတယ်တဲ့နေတိုင်းလည်းဝတ်ဝတ်တွေလည်းပြုနေပါတယ်ရိုသေနေပါတယ်ဒါပေမဲ့လို့အဲ့ဒီမျိုးသမီးမှာတချို့ပေါ်အကုန်လုံးတော့တချို့မျိုးသမီးမှာသားလေးကမွေးပြီးကြာခင်သေးတယ်ဒါတော့ရှိတယ်ဘယ်နိုင်ငံကြီးရှိတာလဲဘယ်လိုသိစရာတွေနဲ့စောင့်ကြောက်နေနေနေတာပဲတချို့များသားရရင်တော့တခါတည်း သောသောကလေးကနေပြီးကြားမှရည်နဲ့သိကြီးဆိုင်တာသားလေးရကျင်တာနဲ့သားကဖမ်းမနေမှလည်းဒီလိုပုဂ္ဂိုလ်ကြတယ်ရှင်ကိုဆင်းရဲတာတွေတော်တဲ့တောင်တွေကလူတွေများဘာမှမကူးဆိုင်ဘူးအဲဟောလို့ပဲသာပုံတော်ကလေးနေတာပဲမွေးပြီးတဲ့ပုံတော်တော်ပြစ်တာအောင်မယ်ဒီလိုညရတော့မှမပြောနဲ့တော့သူကတစ်ဆယ်ကျော်တွေရှိတယ်မျက်တာမဟုတ်ဘူးလေကျော်ရတဲ့ဒီလိုတွေနဲ့သားလေးရကျင်လို့အမှန်တော့စောင့်သိနေတာတွေကဟောမွေးပြီးနေကြခင်ပြီးတယ်ဘာလို့လဲကြည့်ပါလဲဒါက မာနိုင်ငံလာမဟုတ်ဘူးနိုင်ငံတိုင်းနိုင်ငံတိုင်းမှာရှိတယ်ဘာသာတိုင်းဘာသာတိုင်းမှာရှိတယ်အတူတူပါပဲအဲဒီလိုကလေးရှိပါတယ်တဲ့မကြခင်ပြီးသွားတယ်အဲ့ဒါဘာကြောင့်လို့ဒီအမေဖေးလေးဘိုးဘွားတွေကနေပြီးတော့ဘုရားသခင်ကိုယ်ဝယ်နေပါရင်ဘယ်နဲ့ကြောင့်ဒီမိဘတွေသိသိရအောင်သားလေးအသက်တော်ဘာဖြစ်လို့ဘုရားသခင်ကဖန်ဆင်းရသလဲမိကွန်းထုတ်ဟုတ်တယ်စဉ်းစားကြည့် ဘုရားသခင်ဒီလောက်သူ့ကိုယ်ကိုယ်နေတော့ဒါသူ့အားကိုးနေတာပဲမြောက်ပြီးမိပါရဲ့သောတာပရိဒီဝသိအောင်အသက်တူအောင်လို့ဘယ်နဲ့ဖန်ဆင်းနိုင်မှာမလဲ။ဘာလို့လဲဒီလိုဖန်ဆင်းရတယ်လဲလူစဉ်းစားကြည့်ရတယ်။ညဒီကလေးကလည်းပဲဘာမှမသိသေးဘူးတဲ့ဘုရားသခင်လည်းမသိဘာမှမသိသေးတော့ဘုရားသခင်ကို အဲယူသေးချင်းကိုင်းယူချင်းလည်းသူ့မှာမရှိသေးဘူးလေဘုရားသခင်အလိုအတိုင်းကြည့်ချင်းတဲ့ဝတ်တွေလည်းသူ့ဘာမှမရှိသေးဘူးလေဘာမှမရှိသေးတော့ဒီကလေးကိုဘုရားသခင်ကချစ်လို့ကောင်းကင်ဘုံခေါ်တယ်လို့ပြောဖို့လည်းဆက်ပါတယ်တဲ့သူကဟုတ်တယ်သူ့ဘာမှကျင့်မရှိသေးဘူးဘာမှကြည်ညိုကြံသေးလို့ဒီကလေးချစ်ကြလည်းမရှိသေးဘူးဒီတော့သူ့ဟာသူ့ဖန်ဆင်းထားတာအဲဘုရားတို့ဖြစ်လာတာမဟုတ်သူ့ဟာသူ့ဖန်ဆင်းတာနောက်တစ်ခုကဒီကလေးက ရသခင်တို့နဲ့ဆန့်ကျင်ပြီးဘာမှလည်းမလုပ်ရသေးတော့တဲ့ဒီကလေးပြေးသွားတဲ့ခါကလာပဲပို့မလို့သာဝရငရဲပုဂ္ဂိုလ်ရလည်းခက်တယ်တဲ့သူစားသူပြီးမှမရှိသေးပဲနဲ့အဲ့ဒါခက်ပါတယ်တဲ့ငရဲပို့ရမလားကောင်းကောင်းမပို့ရမလားဟွန်းဒါခက်တယ်သူစားသူပြောတယ်အဲ့ဒါမပြေလဲဘုံကသူကရှင်းပြပါတယ်ဘုရားသခင်အာသင်းတဲ့အတိုင်းရှိရတယ်ဆိုတာမပြေနိုင်ဘူးယုတ်တိမရှိဘူးဆိုတာသူကရှင်းပြပါတယ်ဟောမြတ်စွာဘုရားကို သုဘလူလင်္ကာမေးတော့မြတ်စွာဘုရားပြည်တယ်သူတော်ဘာအသက်ကိုတတ်ချက်တဲ့ပုဂ္ဂိုလ်ဟာသူတော်ဘာအသက်ရဲစစ်စစ်တတ်ချက်တဲ့ပုဂ္ဂိုလ်ဟာအဲဒီအကုသိုလ်ကြောင့်ဘယ်ငရဲကြရတဲ့ကြရတာပြောတာနော်သူတော်ဘာတဲ့ဗာရင်တာရင်ငရဲကြတယ်လို့လို့မဟုတ်ဘူးအဲတတ်ပြီးတော့မကြပဲနဲ့ကောင်းစားနေတဲ့ပုဂ္ဂိုလ်လည်းသူရှိသေးတယ်ဒါပေမဲ့နောက်တစ်ချိန်ကျရင်တော့ဒီမကောင်းမှုကတော့ကျိုးပင်းမှာ နောက်တစ်ချိန်ကျတော့ရှင်တော်ဒီမကောင်းမှုကအကျုပ်ပေးတယ်အဲတော့သဘာဝတဲ့သာသတဲ့ပုဂ္ဂိုလ်ကသိသိချမ်းမဲ့အပေငရဲကိုကြရတယ်များသောဖြင့်ကြတယ်နည်းနည်းပါးပါးကုသိုလ်ကအကောင်းနေတဲ့ပုဂ္ဂိုလ်ကြီးအပေမကြဘဲနဲ့လူဝနာဘဝသိသိကောင်းသောချမ်းသာနေတယ်ရှိပါသေးတဲ့ဒါနာကသိရင်ဒါနာကုသိုလ်တွေပါတွေကအဲထောက်ပံ့တာလို့သူချမ်းသာတယ်ရှိပါတယ်အပေငရဲကနှစ်ပေါင်းများစွာ ဒုက္ခတွေခံစားပြီးတော့အဲဒီကလွတ်လာတဲ့အခါလူဖြစ်လို့ရှိရင်လည်းပဲလူဖြစ်သွားတဲ့လူဖြစ်စရာအကြောင်းကုသိုလ်ရှိမှဖြစ်တာပါအဲသူ့လိုလိုဖြစ်တာမဟုတ်ဘူးသိချင်းကုသိုလ်ကသူ့ထောက်ပံ့ရှိတဲ့လူဖြစ်လာလို့ရှိရင်လည်းပဲအသက်တူတယ်ဒိဋ္ဌာန်တွေပါလေဖြစ်ရင်တော့အသက်တူတာအနန္တကြာတာပေါ့သူကအကုသိုလ်ကအကျိုးပေးသက်တူတယ်အကုသိုလ်ကအသေးဟုတ်ကနေအသက်တူဖို့နေရပို့ပြီးတာကိုသတ္တဝါလေးတွေဘဝသက်ပတ်သက်တဲ့မကောင်းမှုအကုသိုလ်ကရှိတဲ့ တ္တဝါတွေသိခံပြပူးလေးပါလေးသူများအစခံရမယ်ဖြစ်လာပြီးကြာခင်သိကြတာပဲသူများအာမှမကြဘူးဟောလူတွေမြင်နေရတဲ့ကြက်တို့ပဲတို့တော့မှမကြပါဘူးလာပိုင်းတော့နေရတာသူများလည်းသိကုန်ချရတာอืมဒီအကုသိုလ်ကနေအကုသိုလ်ကနေအခုစိုက်ခြင်းပြုခင်းနေမှာပြည့်တဲ့ပိုးကောင်တွေဆိုတာကြည့်သေးတယ်အဲ့ဒါစဉ်းစားကြတော့ကောင်းတယ်ဒီကောင်တွေလည်း အဲဒီကောင်တွေလည်းကိုယ်ကောင်တွေပဲအဲဒီလိုဖြစ်လာမှမသိဘူးစိုက်ကမျိုးပဲနေသူကချင်းကိုစိုက်ကျိုးတဲ့ဝါတို့ဘာတို့မှပိုးတွေကပါလာတာကိုအပင်တွေကပါလာတယ်ပြောတယ်။ဟောကြတော်တော်ကောင်းတယ်။ဒါတွေလည်းသူတို့မှမကောင်းမှုအကုသို့ရှိတော့ညာညာတရားအောင်လို့ညာညာတရားမဲ့နေရာလာပြီးတော့အကောင်ဖြစ်တာ။အကယ်၍တော်တဲ့ချုံနေပါတယ်မှာသွားပြီးဒီကိုယ်ကောင်တွေပြင်ဘယ်သူမှသူတို့သတ်မှာမဟုတ်ဘူး။သူအသက်ဖြစ်နေရမယ်။အဲချုံနေသစ်ပင်ကြီးတွေတော်တဲ့ကပင်တွေပါတယ်မှာနေတယ်။သူတို့ တော်တော်ကြအောင်တက်ချေဖို့အကြောင်းရှိပါတယ်အခုတော့လူတွေအသုံးကြတဲ့အပင်နဲ့လာပြီးတော့ပြိသေကစစ်တာကိုဒီတော့အဲလူတွေကလည်းပဲဒီမခံနိုင်ဘူးလေဒီကောင်းနေဒီကောင်းနေမသားလို့ရှိရင်စာရေးတော်ရင်နေထိုင်ရင်ကြရတော့မယ်ဆိုပြီးတော့မလွယ်မကင်းတာတော့ဒီကောင်းတွေကိုတတ်နိုင်တဲ့နည်းနဲ့ပတ်ကြကြကြရတာသူတို့မကြမကြမကြခင်သေးတာတော့ကောင်းလေးဖြစ်ပြီးတယ်မကြဘူးသေးကုန်မှာအဲ့ဒါဗာဏိပါဒက အသက်တူရတယ်တဲ့သူတော်ဘာသက်ကိုသာပြလို့ရှိရင်အသက်တူရတယ်တဲ့ပါဠိတော်မျိုးပါအောင်ဓမ္မစကားပြောနေတာတော့မဆုံးနိုင်ဘူး။သူတော်ဘာသက်ကိုသာပြလို့ရှိရင်အသက်တူရတယ်သူတော်ဘာသက်ကိုမသာဘဲနဲ့ပြေချောင်တဲ့ပုဂ္ဂိုလ်တဲ့ကိုချင်းသာတရားနဲ့ငါလည်းမသေးခြင်းဘူးသူတို့လည်းမသေးခြင်းဘူးသူတို့သိအောင်သားလို့ရှိရင် သူကကြိုက်မှာမဟုတ်ဘူးငါမကြိုက်သလိုကသူတို့လည်းကြိုက်မှာမဟုတ်ဘူးအဲငါအသက်ရှင်တယ်လို့သူတို့လည်းအသက်ရှင်ပါစေဆိုပြီးသူတော်ဘာသက်ကိုမသာပြန်မယ်နဲ့ပြေချောင်တယ် အဲဒီလိုကျင်ဆောင်တဲ့ကုသိုလ်ရှိတဲ့ပုဂ္ဂိုလ်ကဘေးဘီချမ်းမြေမှာနာရသုတိရောက်တတ်တယ်ဒီဘုံအားဖြင့်ရောက်တယ်ပေါ့လေဒီမှာလဲကြီးသေးတဲ့အကုသိုလ်တွေရှိနေရင်လည်းမရောက်ဘဲနဲ့နေတာလည်းရှိပါသေးတယ်ဆိုတော့များသောအားဖြင့်တော့ကုသိုလ်ကောင်းပြည်မှုကအသုတိဘဝရောက်နာဘဝရောက်တဲ့နာပြည်မှာမြေသိမ်းပေါင်းများစွာနာပြည်စဉ်တွေခံစားပြီးတော့ဘဝကောင်းနဲ့များစွာတဘဝမကပါဘူးညီမများစွာ အဲသမ်းပါပြီးတော့နေနေမှာလဲအဲဒီကနေပြီးတော့လူပြေရောက်လာလို့ရှိရင်ကုသိုလ်ကံရင်းတဲ့လူပြေရောက်လာလို့ရှိရင်လည်းပဲအသက်ရှိတယ်အသက်တန်းအတိုင်းအသက်တန်းအပြည့်နေရတယ်အသက်တန်းနဲ့လည်းပူပြီးတော့နေရတတ်တယ်ခေါင်းကလည်းမွေးပြီးပြင်းနေတဲ့ကလေးမျိုးမဖြစ်ဘူးပေါ့ခေါင်းကသူတော်အသက်ကိုတတ်ပြတဲ့ပုဂ္ဂိုလ်ကမွေးပြီးပြင်းနေတယ်မွေးပြီးပြင်းနေတာလည်းမဟုတ်ဘူးမွေးခင်မိဘနဲ့နေတာကြီးအများကြီး အဲတော့တော့သင်္ချာမသီလာရှိတယ်မသင်္ချာပဲနဲ့မိခင်ရှိတဲ့ပုဂ္ဂိုလ်ကမိမိသာနာမှာကိုယ်ရှိတယ်လို့မသိသေးခင်ပြီးသွားတဲ့တ attva တွေကလည်းရှိတာပဲအကုသိုလ်ကဘာဒီပါဒအကုသိုလ်ကအကြည့်တဲ့ပုဂ္ဂိုလ်တွေအဲဒီလိုမိဘတွေမသိသေးပဲနဲ့သေနေတာတွေကရည်သွန်းမရည်သွန်းနဲ့အများကြီးရှိတယ်အဲဒါတက်တူတာအဲမွေးပြီးတော့လည်းသူကတက်တူတူလေးနဲ့ပြီးရတယ်ဒီနေ့အတွင်းနဲ့ပြီးတယ်နှစ်နှစ်အတွင်းနဲ့သုံးနှစ်အတွင်းဒီနှစ်အတွင်းငါးနှစ်အတွင်းဆယ်နှစ်အတွင်းစသည်ပေါ်ပြီးပြီးတယ် အဲလိုငငယ်ရယ်ကဒီလိုမိဘတွေညွန်းနူနာဖြစ်ပြီးအမှန်တမ်းသိမချမ်းသာတွေဖြစ်ကြတာပဲဒါပေမဲ့သူ့ကံနဲ့သူပဲကာမတက္ကာကာမနဲ့ကိုယ်ပဲဥစ္စာရှိတာဘဝဆက်တိုင်းဆက်တိုင်းကိုပြုထားတဲ့အကုသိုလ်ကံနဲ့လိုက်ပြီးတော့အကျိုးပေးတယ်ကုသိုလ်ကလည်းလိုက်ပြီးတော့အကျိုးပေးတယ်ဒါတော့အကောင်းမှုအကုသိုလ်ကံတွေကပွားပေါင်းများစွာနေလာတော့ဘယ်လိုအကုသိုလ်ကံတွေစွမ်းပြီးကြောက်ကြမှန်းကောင်းတယ်အဲဒီအကုသိုလ်ကံတွေကဆွံ့ရတိုင်းပဲဒီလိုအကျိုးပေးနေမှာမနာရောက်ကြကောင်းတယ်အဲဒီအကုသိုလ်တွေမြင်အောင်လုပ် တရားတွေအထူးရတယ်တဲ့တရားအထူးလို့သောတာပတ္တိမဲ့ကိုရပြီအောင်မြင်သွားလို့ရှိရင်ပယ်လေးပါမကြတော့လည်းဒီလိုအသေးစိုးသေးတာတွေမကြည့်တော့ဘူးတဲ့ဒါတွေတခါတည်းအဲတရားတွေရှင်းလို့ပြီးတော့သွားတယ်မနာကောင်းပါလေကျူးစားပြီးတော့အထုတ်ကြတယ်အဲဒါသွားမယ်သူကိုသတ်ပြမေတ္တောရမတသက်ရှိသူကိုသတ်ပြမေတ္တောရ ကသက်ရှိသို့တိုင်းရဲ့တဒုရသည်မတတ်တဲ့ပုဂ္ဂိုလ်ကလူဝလူလောကရောက်လာတဲ့ရှိရသည် လွယ်ပါရဲ့ပေါ်နေပါပြီ။နောက်ပြီးဘုရားဘာသာအရကရာကပါဠိဘာသာမှာကြည်ဆောင်လို့ရှိရင်ရနိုင်တဲ့အကျိုးတွေကြရတာရှိပါတယ်။ကျိုးအောင်20ကျိုးရှိပါတယ်သူက။ပါဠိဘာသာမှာကြည်ဆောင်လို့ရတဲ့အကျိုး22ပါးရှိတယ်။အဲဒီ22ပါးတွေကမလို့လို့လည်းအောင်ကုညာတူတူပဲ။ဒီမှာအမှုလေးထုတ်တာ။ သာဘာလက်ရှိသမာဓိဖြစ်ပြီးတွေ့ရမြတ်သောကကင်းလာမကွဲတာသက်သာချောင်ယိုးညာနှစ်ပုဒ်ကဟောသူရှိတဲ့လည်း22ခုအကုန်လုံးတော့ရမယ်ဆိုရင်တော့သမုဒိသိညာနေမှာမကောင်းနိုင်ဘူးမကျက်နိုင်ဘူးဒါကလူရင်းပါပဲဒါကြောင့်အောင်သားမှလည်းမှားလေးထည့်တာအခြားကျိုးများကိုလည်းသက္ကတာနဲ့ပြတာရည်ပြီးသို့တော့မှတ်ယူလွယ်စေရန်လူရင်းကျိုးများကိုလည်းဤ၌ကျိုးကျိုးပြတာရည်အဲလူရင်း ဒါတော့ဆိုရင်ကိုကျိုးများလာပါပြီဒါတော့ဆိုရင်ကျင်းနေကျင်းလိုက်လာပါပြီနောက်မှလည်းကခနှစ်ပိုင်းတစ်ပိုင်းကြည့်ရမှာခအပိုက်တွေအဲ့ဒါဆိုင်တယ်ဒီတိုင်းပဲယူတွေအကုန်လုံးအတိအကျပြည့်စုံရေးကြတာမဟုတ်ပြည့်စုံကြည့်ရင်လို့ရှိရင်ပြည့်စုံပြထားတဲ့အဲအကျိုးအကျိုးတွေဒီလားအကျိုးတွေပြထားတဲ့ကျမ်းစာအုပ်ငယ်လေးတွေလည်းရှိပါတယ်အဲဒီမှာကြည့်နိုင်ပါတယ်ဘုရားတော်တို့လည်းဒီမှာ ကဲဆိုရမယ်လှပသက်စီကျမ်းမာသည်ဖြစ်ကြည်ဆွေရမြာလှပသက်စီကျမ်းမာသည်ဖြစ်ကြည်ဆွေရမြာ ရားဘာသာတွေကသူ့တော့စိတ်ပိုင်းနဲ့အများကြီးနဲ့ထုတ်ထားတာပေါ့အဲဒါဘုန်းကြီးကလှပါတယ်တစ်လုံးနဲ့နဲ့သုံးပါတယ်သူ့မှာအင်္ဂါကြီးနဲ့ပြည့်စုံတယ်အားလည်းအင်္ဂါကြီးနဲ့ပြည့်စုံမလှပါဘူးလှပါတယ်ဆိုအင်္ဂါကြီးနဲ့သုံမဘောမသုံမဲနေပဲလှတော့အလုံးရပြည့်စုံတယ်လုံးရလည်းညီပါမဟောအလုံးရကိုလုံးကသေးပြီးတော့ချစ်ချစ်ကြီးဆိုရင်လည်းကြည့်တော့ဘယ်ကောင်းမလဲကြိုးလည်းပူပူလေးတုပ်တုပ်အာ အမှန်ဝါတုကြီးဖြစ်နေကြည့်လို့ပဲကောင်းမလဲပြီးတော့လှပါတယ်သင်္သာပါပါပြီပြီးတော့ဒီဘဝလည်းညီညာတယ်ဒီဘဝလည်းပဲညီညွတ်နေမှပဲကြည့်လို့လာမှလည်းကုန်းတုံးတုံးကြီးကောက်ကွေးကြီးဖြစ်နေလားကြည့်လို့မကောင်းမလှဘူးဒါလည်းပဲပါပါတယ်စာရုဖြစ်နေတယ်ဒါလည်းပဲလှပါတာလည်းပါတယ်မူရုနူးညံ့တယ်ဒါလည်းလှပါတာလည်းသူသိစင်ကြဲတယ်ဒါလည်းလှပါတာလည်းမှာပါပါတယ်ဆိုတာလှပါဆိုတဲ့စကားလုံးကအများကြီးပြေဝန်းပါတယ်သူ့လူပါတယ်ကောင်းသောယုတ်သင်္တနာရှိတယ် ကောင်းသောယုတ်ရှိငါလှပါတာပဲသူတဏ္ဍာနာကောင်းသောပုံတဏ္ဍာရှိဒါတွေလည်းဒီထဲမှာပါတာပြီးတော့ဒီထဲပါတာတွေကိုဟိုမှာအပြီးပြီးခွဲတော့ခုနှစ်မျိုးတော့ရှိပါတယ်အဲ့ဒါဘုညာလှပါဆိုတဲ့လုံးနဲ့ဒီမှာရှိတာပါတယ်လှပါဆိုရင်လုံးရအင်္ဂါတွေအစကရရဘုံလုံးပြည့်စုံတာပေါ့မျက်နာပုံမှန်တဏ္ဍာဆိုခြေရင်းသာခြေဝိုင်းနေတာဝိုင်း အသားယူကြည့်တဲ့နေရာကြည့်၊သာချူတဲ့နေရာချူ၊ယူတဲ့နေရာညိုပေါ့၊မျက်ကုံးမွေးတို့ပါလို့ပြောကြတယ်။ညိုအောင်မှလည်းရှင်နည်းနည်းဝန်းတို့ပါတယ်ညိုအောင်မှလည်းရှိတယ်အဲ့ဒါလည်းချူမနေခြင်းလည်းရှိမကောင်း။အဲသူချိုးစားနဲ့သူပြည့်စုံတော့လို့ရှင်နှာပါတာပဲ။ဒီတော့အသက်ကြီးတယ်။အဲအသက်ကြီးတာတော့ကတော့သူကသားပြလို့သူကလုံးကပြောပါနဲ့မသေးနိုင်ဘူးလို့ဆိုတယ်။အသက်ကြီးတယ်ဆိုတဲ့ကအဲ့ဒါပါတော့အတိုင်းနေရတော့ လက်တိုင်းနဲ့ပူပြီးရှိတယ်သူသူဘာသာလို့မသိဘူးဘောဆိုတော့အဲ့ဒါပါတော့ပါနောက်ပြီးတော့တခါလာပါတဲ့ကျမ်းပါသည်တဲ့ဟိုအနာအနာနိဗ္ဗာန်ကျမ်းပါတာဒီလိုပါပဲနာနိဗ္ဗာန်ကျမ်းပါနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ခွန်အားပလာတွေလည်းပြည့်စုံနေတာပဲဒါကခွန်အားကြီးတာကိုသူကတူးလို့ပါပဲဆွဲတယ်အဲဒီထဲမှာပါတော့ပါဒါနောက်တစ်ခုက ဖြစ်ကြည့်တွေ့ရများအင်းများတာဖြစ်ကြတယ်အဲ့ဒါလည်းဒီထဲမှာဒါကတော့တစ်ခုထဲပါပဲဒီထဲနဲ့တစ်ခုထဲပါအတွေ့ရနေများတယ်အနန္တသိဝါများတော့ခြံရှိတယ်ဒီထဲမှာလည်းတစ်ခုပါသိရများကြီးဒါပြီးတော့ဒီကျိုးတွေကိုပဲဘုဒ္ဓနာပါပြီမာတိပါဒမှာကျင့်ဆောင်လို့ရှိရင်စိတ်တိုင်းစိတ်တိုင်းတော့ဘုရားတွေမှာလာပါပြီ မှတ်ယူရတယ်။ငယ်ငယ်ရပုဂ္ဂိုလ်တွေဘုပိသကျင်တာဒိမာတွေနဲ့ပိသကျင်တာတို့ကသာကျင်လို့ရှိရင်အဲဒါရှင်းမှရှင်း။အသက်ကရှင်းရှင်းရတယ်ဒါကတော့ရကြီးတဲ့ပုဂ္ဂိုလ်တွေကပိုအရေးကြီးတာတကြီးတဲ့ပုဂ္ဂိုလ်တွေသိတဲ့ရှင်းရှင်းတာဒိမာသိကြောက်ကြတယ်သူကအဲရှင်းမှရှင်းတယ်ကျမ်းမာကြီးတဲ့ကျမ်းမာတာကလူတိုင်းလူတိုင်းနဲ့ဆိုင်တယ်ဒါပေမဲ့ယောဂများတဲ့ပုဂ္ဂိုလ်ကသာပရိယယောဂများတဲ့ပုဂ္ဂိုလ်ကကျမ်းမာခြင်းနဲ့သိတယ်သိရတယ် အဲဒါဒီဒီသိက္ခာကိုသိရမှာအဲအများကသိခင်ကြည်ညိုကြသည်တဲ့ဒါလည်းလို့ကြည့်ရတဲ့ဥစ္စာသိရနေများသည်ဒါလည်းလို့ကြည့်ရတဲ့ဥစ္စာနောက်တော့ဟုတ်တာမောကကင်းလာမကွဲတာသက်သာဆောင်ယူများတဲ့ဆိုသောကကင်းလာမကွဲတာသက်သာဆောင်ယူများသောကကင်းလာမကွဲတာ သက်သာရှောင်ညိုးများကင်းတယ်တဲ့ရည်ကြည့်တယ်။ဆိုရင်ဘောက မရှိပဲပူပင်သောကမရှိပဲနဲ့ကျင်းချင်းချမ်းသာစွာနေရတယ်ဆိုတာလူတိုင်းလူတိုင်းအလိုရှိတယ်သောကကင်းဝေးဒီတိုင်းရေးဆိုပြီးတော့သာဥတော်မှာထုတ်ကြတာပဲလူတွေကြိုင်냐လို့အဲသာဥတော်ရောင်းအောင်ပါသောကကင်းဝေးဒီတိုင်းအကောင်းဆုံးပဲဒီမှာီလသိက္ခာပုဒ်တွေကျင့်တာတော့ဟောဒီသတိပဋ္ဌာန်တရားပွားများတာတော့ဆိုရင်ဘောဂကျုံးရင်းတိုင်ကြီးအကောင်းဆုံးပဲအခုယောဂီတွေသီလလည်း ကျင့်သုံးလို့သတိဓာတ်ကြားရတယ်ပွားနေရတာဘောဂပရိဒီဝနာသံသိကမာရတယ်ဟောထားတာကိုဘောဂပရိဒီဝတွေကျော်လွန်မှုရတခုတည်းသောလားကြောင်းတည်းသောလားမယ်သတိဓာတ်တရားပွားနေလို့ရှိရင်ဘောဂကင်းဝေးသွားမယ်မျက်မှောက်တင်တဲ့ဘောဂတွေကင်းလာပါလေသာသနာ့ဘဝတွေမှာလည်းဘောဂတွေကင်းမယ်ဘာနိပါဒမှာကြည်ကြောင်တဲ့သိက္ခာပုဒ်ရနေတယ်တောကကင်းသည်အဲဒါဖြစ်အပ်သောပုဂ္ဂိုလ် ဝတ္ထုပစ္စည်းတို့နဲ့မကွဲကွာတာဘူး။ဒါလည်းရင်းကြည့်တာပဲ။ဒီကနေ့တဲ့မြန်လို့ရတဲ့ပုဂ္ဂိုလ်တွေဝတ္ထုပစ္စည်းတွေနဲ့ကွဲကွာသွားလို့ရှိရင်နာသိသိရတာပဲ။အကွဲကျင်တာကြီးကွဲသွားတာဟုတ်သိသိရ။အဲဒီတော့အသက်သက်သုတ်ဒီကနေ့မြန်လို့ရတဲ့ပုဂ္ဂိုလ်တွေနဲ့အတူတူကနေလို့ဒီကနေ့မြန်လို့ရတဲ့ပစ္စည်းတွေနဲ့ကိုယ်နဲ့ မကွဲပဲနဲ့မြဲလို့ကိုယ်ပြီးစီနေရတဲ့ခါတဲ့အဲဘေးရန်တည်းမရှိပဲနဲ့လုံယုံလို့နေတာအကောင်းပဲအမှန်ကောင်းတယ်ဆိုတာအဲ့ဒါလေးအဲ့ဒါလေးဒီမှာအနိပါဒမဲ့ကြောင်းတဲ့အကျိုးပဲအဲ့ဒီကဒီပြရတဲ့အကြရာပြရတဲ့22ပါးတဲ့သူ့လည်းနည်းနည်းပါးပါးချမ်းပါသေးတယ်ရေးနေလို့ရှိရင်လည်းပုတ်တင်များလို့ဆိုတော့อืม ရသာတန်ရှင်းတဲ့စကားရှိရမယ်ရှိရတဲ့အကျိုးအဲစကားမှာတည်ကျင်းတဲ့အကျိုးအဲတော့ရဲခြင်းတဲ့အကျိုးမထိတ်မလန့်တဲ့အကျိုးအဲဒါတွေရတယ်ဆိုရင်၄ခုလောက်တော့မှကျမ်းပါတယ်။ဒါတွေကသိပြီးတော့အရေးကြီးပါဘူး။အဲသိခင်ရတဲ့ပုဂ္ဂိုလ်တွေနဲ့မကွဲတာကိုပရိသတ်တွေမကွဲမပြတ်တာအဲဒါတွေလည်းပါပဲအဲဒါတွေမကွဲဘူးဆိုပြီးတလုံးနဲ့နေတယ်သုံးထားပါတယ် လာဝသိစီကျမ်းမာရီဖြစ်ဖြစ်ဖြစ်ရမြဘောဂကျင်းလာမကွယ်ရာသက်သာဆောင်ယူမြာနာပါဠိပါဒမှာသင်ကြောင်းရင်းပါလေခအချင်းအကျိုးတွေအဲဒီအကျိုးတွေသုံးသွားပါလေဒီကနေ့ဖြည့်သွားတော့မတော်သေးပါဘူးကုမြတနာကြီးတော့တနာကြီးတော့ပေါ့မလို့မှန်တယ်တနာကြီးလည်းသောသွားတယ်ဒီနေ့ရမှာလည်းနာဖန်တဲ့ပုဂ္ဂိုလ်တွေလည်းနောက်တစ်ခါကျရင်ဆက်ပြီးတော့ဖန်ရတယ်ကတန်းတန်းရင်းနေတယ် ဘုရားသူတို့နဲ့ပြီးအောင်လို့တော့သုံးခေါ်ဖို့ရတယ်စဉ်းစားကြည့်ဒီလိုကြီးကျိုးကိုယ်တွေလက်သိမကုန်အောင်လည်းနည်းနည်းပြီးအောင်ဟောဖို့ရစဉ်းစားအဲဒါနဲ့သူကကြော့ကြရတယ်မရှိဘူးတိုးကြရတွေကကြည့်နေတယ်ခဲ့တယ်နောက်ပိုင်းကျရင်ဆက်ကြည့်ဒီကုန်းမှာလည်းအနည်းပြဝယ်ပြီးတော့တရားသိရတယ်ယနေ့ပွင့်၌ကျွန်ုပ်တို့ပွားများအထောက်အပံ့ ilroarụn aro ya hụyarro yanayaroro yawesụ oweyaruro taciri nke ọhụwụ ụbra ကုန်၏သွေမျိုးတို့အားမြတ်ပေးဝေပါကုန်၏ဤရ၌ရောက်ရှိနေသောသူပရိသတ်နတ်ပရိသတ်ပေါင်းတို့အားမြတ်ပေးဝေပါကုန်၏လုံးစုံသောအတဝါပေါင်းတို့အားမြတ်ပေးဝေပါကုန်၏ သောအတ္တဝါအပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြသံသာကြသည်ဖြစ်ပါစေကုန်သတည်းညညရောမြကြပါ